ဒီနေ့2020ခုနှစ်ပေါ့ဗျာနိုမာလ6ရက်နေ့တနင်္ဂနွေတနင်္ဂနွေနေ့ပေါ့ညနေပိုင်း9နာရီထေရဝါဒဓမ္မကပ္ပဌာနာစဉ်အပိုင်း60နဲ့6နော်အဲဒီဘုန်းကြီးတို့ဒီနေ့အဲဒီသင်္นานစမယ်နော် ဘုန်းကြီးတို့ကောင်းစီပေးထားတာတော့အားလေဆိုတော့ဥဒန်းလာရတဖို့ကိုရင်ကျက်စေတဲ့တရား15ပါးတနည်းအားဖြင့်မညံဖုန်ညံရတာပေါ့ဗျာအမြင့်ဆုံးတရားရတဖို့ရဟန္တာဖြစ်စေတယ်ခုမေဂိယတုတ်တန်ကဥဒန်းပါဠိဘာမှာလာတယ်ဒီသုံးနဲ့ဆက်ဆက်ပြီးတော့တခြားဒီရတဖို့ရနိုင်တဲ့တရား15ပါးမနေ့ကပြောခဲ့တယ်ပေါ့ဗျာ ဒီနေ့ဒီတော့မှာပါတဲ့15ပါးပြောမယ်ဒီ15ပါးလည်းဒီရှင်မေကိယနဲ့ပတ်သက်တာပဲဒီတော့ကပြောတော့မှာနော်အဲ့မှာဒီမတ်စုလေးလည်းကြည့်မယ်နော်ကိုရှင်ဒီနေ့မေကိယမတ်စုလေးလည်းတင်လိုက်ပါတော့ရပါဒီနေ့ကြတော့ဘုန်းကြီးတို့ဒီဥရန်ပါဠိတော်မှာလာတဲ့ရတ္တဖို့ကိုရစီတတ်တဲ့မညာမညာဘုံညာရစီတတ်တဲ့ ဝိမု ക്തി ပရိပါဇဏီယတရား15ပါးပေါ့ဗျာအဲ့ဒီအောင်ပြောမှာနော်ဒီမဆုလေးကြည့်မယ်မနေ့ကပြန်ပြောမနေ့ကကျတော့ဒီရတ္တဘုရနိုင်တဲ့ဟာကပရိသံပိတာမကပါဠိတော်မှာလာတော့ဒီနေ့ဟာကျတော့ဒီဥဒ္ဒံပါဠိတော်မှာလာတယ်နော်အဲ့ဒါလေးကိုဒီ ပြောမယ်ပေါ့မနေ့ကလေးထပ်ပြောမယ်နော်ခုချိန်အဲ့ဒီမှတ်စုလေးပြင်မယ်မနေ့ကဘုန်းကြီးတို့ပေးထားတာကဘုဒ္ဓံပရိသမီတာမကပါဠိတော်မှာလာတယ်ပေါ့နော်ဒါဓမ္မဒါပရိသမီတာမကပါဠိတော်မှာလာတဲ့ဟာလေးပရမဓမ္မနမတေကရေပရိသမီတာမကပါဠိတော်မှာလာတဲ့15မျိုးတတ္တဝိရိယတတိသမารိပညာဒီအိန္ဒိ၅ပါးမူတည်ထားပြီးတော့ တရားတရားနဲ့ပတ်သက်ပြီးတော့လဲ၃ပါးပေါ့နော်တကယ်အထုတ်တဲ့ပုဂ္ဂိုလ်ဒါသိရေးကြည့်တယ်ဒါမှလည်းအိန္ဒိယထက်မြက်တာတရားတရားမရှိတဲ့ပုဂ္ဂိုလ်ရှောင်းတရားတရားရှိတဲ့ပုဂ္ဂိုလ်ပေါင်းတရားတရားဖြစ်စီတဲ့တရားနိုင်လဲဒါတတ်တိအိန္ဒိထက်မြက်လာတော့ဗျာဟောကဝိရိယနဲ့ပတ်သက်လဲဒီတိုင်းပဲနော်ပြင်းရတဲ့ပုဂ္ဂိုလ်ရှောင်းရမယ်ပြင်းရတဲ့ပုဂ္ဂိုလ်ရှောင်းပြီးတော့လုံလဝိရိယကိုတကယ်ကိုကြိုးစားအထုတ်နေတဲ့ပုဂ္ဂိုလ်ပေါင်းရမယ် ပြီးတဲ့အခါကျတော့ဝီရိယကိုဖြစ်စေတတ်တဲ့တရားတွေနာရမယ်။ပေါ်တင်လိုက်ပြီကိုချင်းအဲဝီရိယနဲ့ပတ်သက်ပြီးတော့လည်း၃ပါပေါ့နော်။နောက်တတိနဲ့ပတ်သက်ပြီးတော့၃ပါဒါမနေ့ကပြောပြီးသားတွေပြန်ပြီး review လုပ်တာ။နောက်တတိနဲ့ပတ်သက်တာအောက်ကို setting တတိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်က၃ပါပေါ့။အဲဒါကတတိလက်လွတ်နေတဲ့ပုဂ္ဂိုလ်ကရှောင်ရမှာပဲ။တတိအမြဲတမ်းတတိရှိနေတဲ့ပုဂ္ဂိုလ်ကပေါင်းမအကြိုက်ကိုလည်းလုပ်ဖြစ်တယ် တတိကိုဖြစ်စေတတ်တဲ့တရားတွေနာတာတို့လေ့လာတာထိုင်တော့နောက်တမာရီနဲ့ပတ်သက်တဲ့တရားလည်းသုံးပါစိတ်ပြန့်လွင်နေတဲ့ပုဂ္ဂိုလ်မတည်ငြိမ်နေတဲ့ပုဂ္ဂိုလ်ဒါမျိုးရှောင်ရအောင်စိတ်တည်ငြိမ်နေတဲ့ပုဂ္ဂိုလ်ပေါင်းတယ်ကိုယ်လည်းတည်ငြိမ်တော့ဒီလိုတမာရီကိုဖြစ်စေတတ်တဲ့တရားတွေနာယူရမယ်ဒါတမာရီတမာရီနဲ့ပတ်သက်တော့နောက်နံပါတ်နှစ်ကိုသွားမယ်နှစ်ကြတော့ပညာနဲ့ပတ်သက်တဲ့၃ပါပညာနဲ့ပတ်သက်တဲ့၃ပါကြည့်လိုက်ပေါ့ နော်ဒီဝိပဿနာပဲအာထုအာထုဇံတရားတွေပဲအာထုအာထုဒီလိုဇံပညာတွေအာထုအာထုဝိပဿနာပညာတို့ဒီဝိပဿနာဉာဏ်တွေဝိပဿနာပညာတွေမရတဲ့ပုဂ္ဂိုလ်ရှောင်ရမယ်သူစ조사တို့လို့ရတဲ့ပုဂ္ဂိုလ်မျိုးကိုကပေါင်းရတော့နော်ဒီလိုဝိပဿနာဉာဏ်တွေဖြစ်စေတတ်တဲ့ဇာဉာဏ်တွေကိုဖြစ်စေတတ်တဲ့တရားတွေနာယူသိချလေ့လာမယ်နာယူရမယ်ဆွေးနွေးရမယ်ဒါပဋိသမီတာမက္ကပါဠိတော်မှာပါတဲ့တရားတွေ ဒီနေ့တော့ဒီဥဒံပါဠိတော်မှာပါတဲ့ဟိုဒီမှာနှမျိုးလုံးသုံးပြထားရင်နော်အထတပုရင့်ကျက်စေရတဲ့တရားအဲ့တော့ပါဠိလိုဝိမု ക്തി ပရိပါစနိယတရားဒါဝိစီပေါ့တော့ဝိပါစနိယလုံးကြီးတွေဆံကကြတယ်အဲ့ဒီမှာကြတော့ဒီ15မျိုးကခုနကလိုဒီအိန္ဒိ၅ပါးတွေပြောတာမဟုတ်ဒီမှာလည်းအဲ့ဒီတရားတွေပြန်ပါတယ်တတဝိရိယတတိသမารိပညာဒါအိန္ဒိ၅ပါးတရားနဲ့ခုနနဲ့တူပဲ စောစောကပရိသမီတာမကပါပြီးတော့じゃဒီအိန္ဒိရေ၅ပါးပဲ၃မျိုး၃မျိုးစီခွဲလိုက်တော့15ပါးဒီဥရံပါဠိတော်မှာပါတဲ့အရတမေအဖို့ရနိုင်စီတဲ့တရား15ပါးကြောင့်အိန္ဒိရေ၅ပါးတတ္တဒါမနေ့ကပြောခဲ့ပြီအိန္ဒိရေ၅ပါးမြင်မြောင်ကြည့်ရမယ်နောက်တစ်ခါကျတော့အနေဆတင်ညာဒုက္ခတင်ညာအနတ္တတင်ညာပါဏတင်ညာဝိရတင်ညာဒါလည်းဘုန်းကြီးအကျမ်းမဲ့ပဲပြောအကျမ်းမြင်မဲ့ပြောမယ်ဒီတော့ကိုအဓိကဟောဟောတာအဲ့ဒါအဓိကမဟုတ် အနေဆတင်ညာဆိုခန္ဓာ၅ပါးကိုအနေဆမြောင်ရှုရမယ်ဆိုကိရိမာနနာတုတ်တို့ကြဒါရဟောတာယုတ်တရားကိုလည်းအနေဆမြောင်ရှုဝေဒနာကိုလည်းအနေဆမြောင်ရှုတင်ညာကိုလည်းအနေဆမြောင်ရှုသင်္ခါရတရားတွေစိတ်ဆိုတော့ဝိညာဉ်တရားတွေအနေဆမြောင်ရှုရမယ်ဒီလိုပြောတာဒုက္ခတင်ညာနော်ယောဂဝိနာတွေဖြစ်နေခြင်းဒုက္ခတင်ညာဒါတွေကိုလည်းရှုမှတ်ရတယ်ဒုက္ခတင်ညာမျိုး ဒုက္ခမြင်အောင်ရှုအနတ္တတင်ညာကျတော့ဘုန်းကြီးတို့ဂရိမန္တနာသုံးပါတော့အာယနာ12ပါးပေါ့နော်ဒေါရ6ပါးအာယုံ6ပါးတော့ပေါင်းတော့12ပါးအဲ့ဒီ12ပါးကိုဗမာလိုပြောရင်တော့အစင်းတို့ဗမာလိုပြောရင်မျက်စိနားလျာကိုယ်စိတ်ပေါ့ဘဝင်စိတ်ဒီ6ပါးကိုလည်းအနတ္တပေါ့အနတ္တကိုဖြစ်လို့မဖြစ်တဲ့သူဖြစ်လို့ဖြစ်တဲ့တရားဆိုတာမြင်အောင်ကြည့်ရတယ် ဆင်းအနတ်အဆင်းအတန်ပေါ့အနတ်အရသာအတွေ့အထိကြံတွေးစရာဒီအောင်6ပါးကိုအနတ္တမြောင်ရှာလို့ဓာတ်ရပြောရင်တော့ဓာရအာယနာ12ပါးခေါ်တယ်အာယု6ဓာရ6ပါးအာယု6ပါးအဲ့ဒီ12ပါးကိုအနတ္တမြောင်ရှုပါဏတင်ညာဆိုတာတော့ဒီအတွေးဝိတ္တတွေကာမဝိတ္တတွေနှစ်သက်စရာအာယုန်တွေတွေးနေရင် သာသမီပစ္စည်းဟုထုပေါ့နှစ်သက်စရာတွေအတွေးတွေဝင်လာရင်ဒါပယ်ရမယ်တဏှာပယ်ထုတ်ရမယ်ဘာနာတင်ညာပြီးတော့ခုနပဲဆက်ထုတ်ဘာနာတင်ညာဆိုပြီးတော့ခါကျဝိတက်ကိုဝိတက်တွေးတွေဝင်လာရင်ပယ်ရမယ်ဝိရာကတင်ညာပြီးတော့ဘာနာတင်ညာဝိရာကဘာနာတင်ညာ၃မျိုးပေါ့လေကာမဝိတက်ဖြာဝရဝိတက်ဝိညာဝိတက်ပေါ့ ဒေါသအတွေ့ဝင်လာပယ်ရမယ်မောဟအတွေ့ဝင်ပယ်ရမယ်အဲ့ဒါလေးမှတ်ထားပြီးတော့ဝိရကတင်ညာဝိရကတင်ညာဆိုတော့အဲ့အပေါ်မှာလေခုချင်းအောက်မဆွဲအပေါ်လေးပေါ်ဆုံးပါဝိရကတင်ညာမဟုတ်ဘူးခုနဒုတိယစာမျက်နှာမှာပဲဒုတိယစာမျက်နှာမှာဒီတိုင်းနေအဲ့ဒီမှာအဲ့ဒီဝိမုတ် ဝိမု ക്തി ပရိပါစနိယတရား15ပါးတတ္တာဝိရိယတတိသမารိပညာ5ပါးအခုပြောတာကအနိစ္စတင်ညာဒုက္ခတင်ညာအနတ္တတင်ညာပါဏတင်ညာကိုပြောနေတာအဲ့ဒီပါဏတင်ညာမှာကအတွေးတွေမှန်သမျှမကောင်းတဲ့အတွေးတွေမှန်သမျှကိုစိတ်ထဲမှာမထားဘူးပယ်အောင်ကျင့်ရပယ်ထုတ်ရမယ်ဒါကိုပြောတယ်ဒါဒီဘုန်းကြီးတို့ပယ်နည်းတွေပြောခဲ့ပြီးပြီဝိရာဂတင်ညာဆိုတာကဒီຢာကကင်းအောင်ကျင့်ရမယ်ဒါကိုပြောတယ်ပေါ့ဗျာ ဒါတွေကတော့ဘုန်းကြီးတို့ဂိရိမာနန္ဒသုံးပါပါပါတယ်ဒီသုံးနဲ့တော့သိမဆိုင်ဘူးအဲ့ဒါနဲ့ပတ်သက်ပြီး၅မျိုးပေါ့ဒါတွေကျင့်ရင်လည်းပဲအရတ္တမဖို့ရနိုင်တယ်ဒါပြောသွားတယ်ပေါ့ဗျာနောက်တစ်ခုအခုနောက်ဆုံးဟာပေါ့ဗျာနောက်ဆုံးဟာကြမှာရှင်မေဂိရိအောင်ရှင်မေဂိရိအောင်မြတ်စွာဘုရားဟောတာမနေ့ကဘုန်းကြီးတို့ပြောရတယ်ရှင်မေဂိရိကိုဓမ္မပဒထာဂရမှာကြတော့ခါရဏဘုံနဲ့ဟောလိုက်တော့သူကသောတပန်ဖြစ်သွားသောတပန်ဖြစ်ပြီးနောက်ပိုင်းဘုန်းကြီးဘုန်းကြီးတို့ဘုရားက ဒီဥဒံပါဠိတော်မှာတရားကိုဆက်ဟောတာအဲ့ဒါနဲ့ပတ်သက်ဒီဆံနေအရတ္တမဲ့ရတ္တဖို့ရတဲ့တရားတွေ15ပါးရှိတယ်ရနိုင်ကြောင်းတရားတွေအဲ့ဒီ15ပါးမှာဒီဥဒံပါဠိမှာလားတတဝိရိယတတိသမารိပြန်ဒီ5ပါးကိုဒီတော့မှမဟောခဲ့ဘူးအနေဆတင်ညာဒုက္ခတင်ညာအနာတတင်ညာပါဏတင်ညာဝိရာဂတင်ညာဒီ5ပါးလည်းမဟောဘူးရှင်မေဂိယနဲ့ပတ်သက်တဲ့ဒီနောက်ဆုံး5ပါးဒါလေးကရေးကြည့်တယ်ကြည့်လိုက် နံပါတ်1မိတ်ဆွေကောင်းနဲ့ပေါင်းသင်ရခြင်းနံပါတ်2သီလပြည့်စုံရမယ်နော်မိတ်ကောင်းဆွေကောင်းရှိရမယ်ဆရာကောင်းသမားကောင်းရှိရမယ်နံပါတ်2ဟိုလူစုလူသီလဘုန်းကြီးရဟန်းဆိုရဟန်းသီလဒါပြည့်စုံလုပ်ရမယ်နော်သီလပြည့်စုံနံပါတ်3ကိလေသာကိုခေါင်းပါစေတဲ့စကားဆေပါကိုလွယ်ကူစွာရရရမယ်ဒါတွေလည်းပြီးမှပြောရမယ်ဒီတိုင်းပဲတာမမှတ်ထားမယ်နော်နံပါတ်4လုံလဝရိယတမ္ပပရံလုံလဝရိယမျိုးရှိရမယ် နံပါတ်5ဥရဗျာဉာဏ်အထုတ်တဲ့ခါကျရင်ဝိပဿနာအထုတ်ရင်အ ਨੇ ဆုံးဥရဗျာဉာဏ်လောက်ရအောင်အထုတ်အောင်အဲ့ဒီ5ပါးနဲ့ပြည့်စုံရမယ်ဆိုလိုတယ်ဒါကရှင်မေဂိယနဲ့ပတ်သက်တယ်ရှင်မေဂိယသောတာပန်ဖြစ်သွားပြီနော်ဘုန်းကြီးတို့သောတာပန်ဖြစ်သွားရင် နောက်တခြားသရဂာနာဂာယန္တာဖြစ်သွားရင်ဒီအဲ့ဒီလိုဥရဗျာဉာဏ်လောက်ကစတွေ့တယ် တချို့ကြလဲအထက်ညာနေရောက်တာတယ်ပြန်ပြုတ်ကြတာဥရပြညာတော့ကပြန်တွေ့တယ်ပြီးတော့ရှင်မေဂိယနဲ့ပတ်သက်တာက အခုမက်ဖို့အရတ္တမက်ဖို့အမြင့်ဆုံးပြောရင်မက်ဖို့ပေါ့ဗျာခြုံပြဒီမက်ဖို့နိဗ္ဗာန်ရောက်ကြောင်းတရားတွေ15ပါးသူနဲ့ပတ်သက်တာဒီနောက်ဆုံး5ပါးပဲသူနဲ့ပတ်သက်တယ်သူနဲ့လည်းကန့်ညီလို့ဘုရားဒီနောက်ဆုံး5ပါးပဲဟောတာနော်အောက်ကိုနည်းနည်းဆက်ကြည့်မယ်အောက်နည်းနည်းဆက်ကြည့်တော့ဒီရှင်မေဂိယနဲ့ပတ်သက်တဲ့ ဒါတွေကိုဘုန်းကြီးတို့ဟောက်ကဘုန်းကြီးဗာရေးထားလဲဆိုအမှတ်လို့လွယ်အောင်လို့ပါနော်အဲ့ဒီမှာစေတောကိလေသာမလွတ်မြောက်ရအကြောင်း၅မျိုးဆိုတာအဘောဟနဲ့တူတူပါရှင်မဂိယနဲ့ပတ်သက်တဲ့ကောင်းသောဆရာမိတ်ဆွေမှမှန်စွာရှိပါစေဆိုကို့မှာဆရာကောင်းနော်မိတ်ဆွေကောင်းရှိရမယ်ဆရာကောင်းရှိမှကိုကလမ်းမှရနိုင်တော့နော်ကို့မှာသီလပြည့်စုံကျင့်ရမယ်ရန်ရန်လူလူသီလ သီလပြည့်စုံကိုချင်းကုံတက်လွန်ပြည့်စုံစေပေါ့နောက်ကိလေသာနေကြောင်းပေါ့ဒါမှမဟုတ်တရားလမ်းမညွန်ပြမဲ့စကားပေါ့ကိလေသာနေရာစကားမှလွဲသွားရပါစေပြီးတော့ကိုယ်စိတ်ဇွဲတန်တဲ့ခါမှာလုံလဝိရိယကိုကာယကဝိရိယစေတသိကဝိရိယနော်ညံပါတဲ့ဝိရိယညံမပါတဲ့ဝိရိယညံပါတဲ့ဝိရိယမျိုးဖြစ်ရမယ်ကိုယ်စိတ်ဇွဲတန်လုံလမှာဧကံရှိပါစေ။ ပြီးတော့ကယုံနာအစဉ်ဖြစ်ပြမြင်ဉာဏ်နဲ့မြင်ဒါဥရပြဉာဏ်နဲ့ပြည့်စုံပြည့်စုံရမယ်ပြောတယ်အဲ့ဒီ၅ရာနဲ့ပြည့်စုံရင်ဒီအပုကိလေသာလွတ်နိုင်တယ်ဒါကိုပြောတာပေါ့အဲ့တော့ဒါတွေကိုမြတ်စွာဘုရားကဒီ၅ချက်နဲ့ပြည့်စုံသူလောက်ရမယ်ဒါကိုပြောတယ်ပေါ့နော်အဲ့ဒီမှာဘုန်းကြီးတို့တစ်ချက်ချင်းရှင်းပါမယ်နံပါတ်1ကကောင်းသောဆရာမိတ်ဆွေမှမှန်တယ်ဆရာကောင်းမိတ်ဆွေကောင်း တရားထုတ်လို့ရှင်ဒါပထမဆုံးပြည့်စုံတယ်နော်ဒီမိတ်ဆွေကောင်းဆရာကောင်းဆိုသူနဲ့အတူသွားလာခွင့်တို့နေထိုင်ခွင့်တို့စားသောက်ခွင့်တို့စကားပြောခွင့်တို့ရဖို့ခက်တယ်ပေါ့နော်မိတ်ဆွေကောင်းလည်းကောင်းမိတ်ဆွေကောင်းမှတိုင်းလောကကြီးကဓမ္မကြီးတာကိုကောင်းတာညွန်ပြတာကိုဆရာကောင်းလည်းဒီတိုင်းပဲတရားနီးမှလမ်းမှသူပဲညွန်ပြမှာပေါ့အဲဒါကြောင့်ဘုန်းကြီးတို့ဆရာကောင်းလို့တယ် လောကလုံလုံရင်လည်းမိတ်ဆွေကောင်းလို့တယ်ဓမ္မလုံလုံရင်လည်းဆရာကောင်းလို့တယ်ဆရာကောင်းမှဒကမာကြီးတို့ဘုန်းကြီးတို့ဒကာကြီးတို့ကိုသူကနီးမှနားမှညွန်ပြမှာဉာဏ်တွေဖြစ်လာအောင်ညွန်ပြလိုက်မယ်ဒါနဲ့ပတ်သက်ပြီးဆရာနဲ့ပတ်သက်ပြီးတော့မိတ်ဆွေကောင်းနဲ့ပတ်သက်ပြီးတော့ရှင်အနန္ဒာဒီစင်စာတွေးတောခဲ့ဘူးတာတခုရှိတယ်ရှင်အနန္ဒာဒီနေ့တစ်ချိန်မှာပေါ့လေတဘာရဲနေတယ်တဘာရဲနေနေစဉ်းစားတယ်မိတ်ဆွေကောင်ပေါင်းသင်းမှုဟာ အကျင့်တရားတွေအတွက်ခရီးတဝက်ရောက်တယ်လို့သူကစဉ်းစားပြီးသူစဉ်းစားမှုကမှန်မှန်မြတ်စွာဘုရားကြီးသွားလျှောက်ထားတယ်။ညနေချင်းပိုင်းကြတော့ဗောလေမြတ်စွာဘုရားလျှောက်ထားတယ်။မြတ်စွာဘုရားဗာမိတ်လဲဆိုမာယေဟွန်အာနန္ဒမာယေဟွန်အာနန္ဒအဲ့လောက်ကလေးမပြောပါနဲ့။တကလမေဝဟိရံအာနန္ဒဗြဟ္မစီယံတဲ့ယရိရံကလျာဏမိတ်တအာနန္ဒတဲ့ မိတ်ဆွေကောင်းကိုရတဲ့ပုဂ္ဂိုလ်ကအကျင့်တာနာအကုန်လုံးကိစ္စပြီးတယ်အဲဒီမှာဖေကဗာမိတ်လဲသူတက်တေတာရကအနေနဲ့ပြောသွားတာဗာလဲဆိုဥမာဆိုပါတော့တဲ့မမကြီးအာနန္ဒကလျာဏမိတ်တာအကောင်တကယ်လို့ငါဖျားဆိုတဲ့မိတ်ဆွေကောင်းကိုရခဲ့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကနော်ငကိုကအိုခြင်းသဘောတရားကြီးနော်ဇာတိအမွေးလာတဲ့ မွေးလာမှုမကင်းတဲ့ပုံကုများဇာတိဘေးမှာကင်းဝေးသွားမှာနော်။အိုခြင်းမကင်းသေးတဲ့ပုံကအိုခြင်းတရားတွေမှာကင်းသွားမယ်။ယောဂဝိညာဖြစ်ခြင်းတရားတွေမကင်းသေးတဲ့ပုံကယောဂဝိညာဖြစ်ခြင်းမှာကင်းသွားမယ်။သိခြင်းတရားတွေမကင်းသိခြင်းမှာကင်းသွားတယ်။သိခြင်းမှာလွတ်နိုင်တယ်။ဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာပေါ့ ဆိုရင်တော့ပူဆွေးတာငိုကြွေးတာကိုယ်စင်းရဲ့စိတ်စင်းရဲ့ဖြစ်တာပူလောင်မူးမိတာဒါတွေအကုန်လွတ်သွားနိုင်တယ်ငါဖျားကိုအပေါင်းအသင်းရခဲ့မယ်ဆိုရင်အဲ့ဒါပြဆိုလိုတာကတော့ဖျားတို့လိုမိတ်ဆွေကောင်းရတဲ့ပုံကိုကြတော့အရတ္တမေအရတ္တမေအရတ္တဖို့ညာတခါတည်းပြည့်စုံသွားတော့ခုနကဓာတ်ရပြောရင်တော့ပရိသန်နေနေတာတွေမွေးတာတွေအိုးတာတွေနာတာတွေသိတာတွေဘယ်တော့မှမကြုံတော့ဘူးလို့ပြောတာဒါတွေလွတ်မြောက်သွားတယ် ဒါကြောင့်မို့မိတ်ဆွေကောင်းရခြင်းဟာအကုန်လုံးကိစ္စပြီးတယ်လို့မြတ်စွာဘုရားအဲ့လိုမိန့်တယ်။ဒါတော့မိတ်ဆွေကောင်းနဲ့ပတ်သက်ပြီးတော့ဘုရားဟောကြားချက်ပေါ့နော်။နောက်တစ်ခါကျဘုန်းကြီးတို့ဒုတိယချက်ကကြည့်မယ်။သီလပြည့်စုံကိုကျင့်ကုန်သက်လုံကောင်းပါစေ။ဒုတိယအနေနဲ့သီလပြည့်စုံဖို့လိုတယ်ပေါ့။သီလပြည့်စုံတဲ့အခါမှာသီလပြည့်စုံတဲ့နည်းတွေမေးရတာပေါ့နော်။သီလပြည့်စုံဘယ်လိုလုပ်ရမလဲ။အမျိုးတွေပေါ့။၅ပါးသီလဆို၅ပါးသီလ မှာပါဏာတိပါဒဆိုရင်ဟုတ်လားရုပ်တရက်နင်းပြီးရင် accident နဲ့နင်းမိတာမျိုးဒါပါဏာတိပါဒကံထိုက်မထိုက်ဒါမျိုးလေးတွေပေါ့ဗျာအဲဒါမျိုးလေးလေးလေ့လာဖို့အရေးကြီးတာပေါ့အာရိဏဒါနဆိုရင်လည်းဟုတ်လားဘယ်လိုတခါတလေဘုန်းကြီးတို့ဒီသီလနဲ့ပတ်သက်ပြီးတော့အတိပ္ပာပြန်မှုတွေမပြည့်စုံတာတွေအများကြီးပေါ့ဟိုမှာပါဏာတိပါဒဆိုရင်သူများတက်ကိုတတ်ချင်းမှရှောင်းချင်းမကြီးလို့ဒီလိုအတိပ္ပာပြန်တော့ကိုယ့်အတက်ကိုတတ်ကောင်းတယ်လို့ပြန်တယ် တကယ်တမ်းကျတော့ကိုယ့်အသက်ကိုလည်းမတတ်ကောင်းဘူးအဲ့ဒါလည်းပြောချင်တာအဲ့ဒါမျိုးပေါ့ဘာနာရိပါဒာအသက်ရှိတတ်တော်မှန်တယ်များအသက်ကိုတတ်ခြင်းမှာရှောင်ခြင်းပါတယ်ဆိုရင်တော့ပိုပြည့်စုံတာပေါ့အရိဏဒါနာဆိုသူများပြည်စီမှာခိုးခြင်းမှာရှောင်ခြင်းပါဆိုကိုယ့်ပြည်စီကိုတော့ခိုးကောင်းတယ်လို့ပြန်တယ်အတိပ္ပယ်တရားအဲ့လိုပေါ့လေမပြည့်စုံသူများပြည်စီပဲဖြစ်ဖြစ်ကိုယ့်ပြည်စီပဲဖြစ်ခိုးလို့တဲ့စိတ်ဆိုတာတော့အကုသိုလ်စိတ်ပဲအဲ့လိုနဲ့မလုပ်ကောင်းဘူးကာမေတုမိစ္ဆာသာရဒါတော့ဉာဏ်နာမဆိုးပါဘူး မုသာဝါဒဆိုရင်လည်းဒီတိုင်းပေါ့လိညာပြောဆိုခြင်းမှာရှောင်ခြင်းနဲ့ဆိုဟိုကျန်ဒနာမှာပြောဆိုတာတွေဒီကတော့ဝစီဒုဆက်၄ပါးမှာရှောင်ခြင်းနဲ့ဆိုပိုကောင်းတယ်ကျန်ထနာမှာဓာန်ပြောဆိုတာဒီအကျိုးမရှိတဲ့စကားတွေပြောတာဒီရန်တက်ရန်လိုတဲ့စကားတွေပြောတာဒီမမှန်တာကြီးတော့မဟုတ်အကုန်လုံးသက်ဆိုင်တယ်ဒါမျိုးလေ့လာထားနော်ပြီးတော့သုရမေရိယာမူရစေဝါနော်အကုန်လုံး တခုနာအရက်ထမ်းရည်တို့အကုန်ပါတာပေါ့မွေးရည်စေဝါတို့အကုန်လုံးဒါတွေကိုရှောင်ရမယ်ဒါကိုပြောတာသီလနဲ့ပတ်သက်ပြီးပြီးတော့သီလမှာလည်းအရင်တော့လည်းဘုန်းကြီးပြောခဲ့ပါတယ်သီလမှာစာရိတ္တသီလဝါရိတ္တသီလဝါရိတ္တသီလဆိုတာမလုံးရဘူးလို့သတ်မှတ်ထားတာပေါ့နော်မတတ်ရဘူးမခိုးရဘူးမလိမ်ရဘူးဒါတွေကျိုးလွန်ရင်တော့ဒါအပြစ်ရှိတဲ့အတွက်ဝါရိတ္တသီလပေါ့မိဘအခုဘုန်းကြီးတွေနဲ့ဒကာဓမ္မတွေ ဘုန်းကြီးတွေကဘုန်းကြီးဝတ္တရားကြည်ရမယ်ဒကာဓမ္မတွေဒကာဓမ္မဝတ္တရားကြည်ရမယ်ကိုယ်ဝတ္တရားသူ့ဝတ္တရားဆိုလောကမှာရှိတယ်နော်ယဟန်နဲ့ဆရာနဲ့ဒကာပေါ့ဒကာဒကာဒကာဝင်တာဝန်ကြည်ရသလိုဘုန်းကြီးတို့ယဟန်တော်တွေကဆရာတာဝန်ကြည်ရမယ်နောက်တစ်ခုကဘာလဲဆိုမိဘနဲ့သားသမီးခုဓမ္မကြီးတို့သားလေးတွေသမီးလေးတွေရှိတယ်မိဘလည်းမိဘဝတ္တရားကြည်ရမယ်သာသမီရလည်းသာသမီဝတရားကိုယ်အမှဝတရားမကြည့်သူတို့ကြမှာကြည်စီခြင်းလို့ဒါလည်းတဘာမကြောင် ဘုန်းကြီးတို့ဆရာတွေပေါ့အခုဆိုဘုန်းကြီးတို့လည်းတဲကြီးလောက်ကိုယ်တပည့်တွေအများကြီးဖြစ်လာကိုကိုဆရာတောင်းတော့မကြည့်ဘူးသူတို့တပည့်တွေကြတောင်းကြည့်စီခြင်းနဲ့ဒါလည်းသဘောမကျဘူးရကိုတောင်းကိုကြည်ရမယ်ကိုတောင်းခြင်းသူတောင်းလည်းကြည်လာလိမ့်မယ်မိတ်ဆွေတငယ်ချင်းအိမ်တော်စုဆိုရင်မြို့သားနဲ့မြို့သမီးဇနီးမောင်နှံမြို့သားမြို့သားတောင်းမြို့သမီးမြို့သမီးတောင်းဒါတွေကိုတောင်းကိုတရားတွေရှိတော့မိတ်ဆွေတငယ်ချင်းမိတ်ဆွေတငယ်ချင်းအချင်းချင်းတောင်းဒါဘုန်းကြီးမှတ်လို့လွယ်အောင်သီလပိုင်းမှာတော့ အဲပရိကံပိုင်းကပြောခဲ့မှုပါလောကမှာအပြစ်နှမျိုးရှိတယ်လို့တစ်မျိုးကမလုံတဲ့တာမလုံတဲ့တာလုပ်ရင်လည်းအပြစ်ဖြစ်တယ်ဒါဝါရိတသီလနောက်တစ်မျိုးကလုံတဲ့လုံထိုက်တာမလုပ်ရင်လည်းပဲအပြစ်ရှိတာဒါစာရိတသီလဒီလိုဆိုပုံမှတ်မိလွယ်တယ်ပေါ့လောကမှာအပြစ်နှမျိုးရှိတယ်ပါလေမလုံတဲ့မလုံထိုက်တာလုပ်ရင်လည်းအပြစ်ဒါကဝါရိတသီလလုံတဲ့လုံထိုက်တာမလုပ်ရင်လည်းအပြစ်ဒါစာရိတသီလဒါဆိုကိုရှင်းတော့ ဘုန်းကြီးပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ကိုယ်တီလာကိုပြည့်စုံအောင်လုပ်ရမယ်ဝါရိဒတီလာတွေမဟုတ်ဘူးနော် စာရိဒတီလာပါပြည့်စုံအောင်လုပ်ရမယ်အဲ့ဒါမှသာလင်တီလာပြည့်စုံတာဒါလေးမှတ်ထားနော်ဟိုဝါရိဒတီလာတော့ပြည့်စုံပါရဲ့အကိုကအကိုကမိဘမိဘကိုတရားမကြည့်ဘူးအမျိုးတွေရှိတယ်နော်အထူးသဖြင့်အဲ့ဒါမျိုးတွေဖြစ်ကြဒါမကောင်းဘူးဗျပြီးမှသားသမီးလေးတွေကိုယ်သက်ကြီးလာမှသားသမီးလေးကကိုယ်ပြန်ဆောက်ရှောက်ခြင်းလို့မရဘူးအဲ့ဒါမျိုးတွေဖြစ်တတ်တယ် ဒါမျိုးတွေအများကြီးကြားရတယ်ပေါ့နော်အဲ့ဒါကြောင့်ကိုဘုန်းကြီးတို့ဆရာတွေပေါ့နော်ဘုန်းကြီးကအသက်ကြီးလာမှကိုလိုလေးတဲ့ကိုယ်ဆောက်ရှောက်ရင်ဒီလိုမရဘူးလေကိုကလည်းသူတို့ကိုတောင်းဝန်ချေချေနဲ့ဆောက်ရှောက်ပေးတာတွေရှိခဲ့ရမယ်ဒါမှဘုန်းကြီးတို့အသက်ကြီးလာရင်လည်းပဲဒီကိုလိုလေးတဲ့ဘုန်းကြီးတို့ပြန်ဆောက်ရှောက်တာဟုတ်ဒါလေးမှတ်ထားမယ်နော်အဲ့တော့ကိုတောင်းကိုကြည်အောင်လုပ်ပါကိုတောင်ဝင်ကြည်လို့ရင်သူတို့တောင်လည်းကြည်လာပါလိမ့်မယ်ဒါသီလပြည့်စုံတဲ့ကဏ္ဍမှာဝါရိတသီလတွေမဟုတ်ဘူးနော် ဘုန်းကြီးတို့ကလည်းစာရိတ္တသီလလည်းဖြစ်ခြင်းဖို့လိုတယ်ဒါလေးပြောချင်တယ်ဒါလေးလည်းမှတ်ထားပါပြီးတဲ့အခါကျတော့ကိလေသာနေရာစကားမှာလွယ်စွာရပါစေဒါလေးပြောလွယ်ကူကူကိလေသာနေရာနေချောင်းပေါ့ဒီတရားကျင့်တဲ့အခါကျတော့ကျင့်စဉ်လမ်းစဉ်တွေပေါ့ဗျာကိလေသာနဲတဲ့စကား10မျိုးမပြောခင်မှာအဲ့ဒီကိလေသာနဲကြောင့်စကား10မျိုးဟာသူကအင်္ဂါရ ဂုံအင်္ဂါရ၈ပါးနဲ့ပြည့်စုံရမယ်အဲ့ဒီကိလေသာနဲကြောင်းစကားတွေဟာကိလေသာတွေနဲပါဖို့ခေါင်းပါဖို့ကိလေသာလွတ်မြောက်တဲ့အရိယာမေဖို့ဟာလျှောက်ပတ်တဲ့စကားဖြစ်ရမယ်ဒါတစ်ခုပေါ့နော်ဒီညီးငွေဖို့နော်လောကအာယုန်ဒီမှာညီးငွေတာညာရင့်တံဖို့ဖြစ်ရမယ်နောက်တစ်ခုဟာຢာကတွေကင်းဖို့စကားဖြစ်ရမယ် အဲ့ဒီစကားတွေဟာဒီဒုက္ခအလုံးကင်းငြိမ်းမှုဖြစ်ရမယ်။နောက်အဲ့ဒီစကားတွေဟာကိလေသာအလုံးအပူတွေငြိမ်းမှုဖြစ်ရမယ်။နောက်အဲ့ဒီစကားတွေဟာဒီထူးတဲ့မဉဏ်ဖုံဉဏ်ရဖို့ဖြစ်ရမယ်။ဝိပဿနာဉာဏ်နဲ့တကွမဉဏ်ဖုံဉဏ်ရဖို့ဖြစ်ရမယ်။အဲ့ဒီစကားတွေဟာဒီအမှန်တရားတွေကိုသိဖို့ဖြစ်ရမယ်။အဲ့ဒီစကားတွေကနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဖြစ်ရမယ် အဲ့ဒီကိလေသာတွေကိုခေါင်းပါစေတတ်တဲ့စကား10မျိုးဆိုဘုရားကဒီတုတ်မှာခေါ်သွားပါတယ်နံပါတ်1ကတော့ဗာလဲဆိုတော့ပါဠိလိုလည်းပြောပြမယ်နော်ပြီးမှအတိပဲရှင်းမယ်ပါဠိလိုကတော့အပိစ္ဆကထာလို့ခေါ်တယ်ဒီစားစရာဝတ်စရာနေစရာပေါ့ဆေးနဲ့ပစ္စည်းနဲ့ပတ်သက်ပြီးတော့အလိုနည်းတဲ့စကားကိုပြောရမယ်ပေါ့ရလို့မအကြည့်တဲ့စကားမျိုးမပြောအောင်တရားအထုတ်နေတဲ့အချိန်မှာနော်ဒါနဲ့ပတ်သက်ပြီးကိုယ် စားစရာဝတ်စရာ နေစရာဆေးနဲ့ပတ်သက်ပြီးအလိုနေတယ်ဆိုတာကဟိုဟိုစားစရာစားခြင်းဒီစရာစားဒီဟာစားခြင်းဟိုဟာဝတ်ခြင်းဒီဟာဝတ်ခြင်းဟိုနေရာပြောင်းဒီနေရာပြောင်းပေါ့ဒါမျိုးပေါ့ဆေးရတော့ကိုသိကိုနဲ့သိတော့လေဆေးရတော့ဒါပဲရှိရမှာပေါ့ကိုနဲ့မသိတဲ့ဆေးရတော့ဒါတော့မဖြစ်ဘူးဟိုတန်ဖိုးရှိတဲ့ဆေးလိုချင်တာမျိုးဒါမျိုးကတော့တစ်မျိုးပေါ့ဗျာဒါနံပါတ်1ကတော့ဗာလဲဆိုတော့ခုနက စားစရာဝတ်စရာနေစရာဆေးနဲ့ပတ်သက်ပြီးတော့အလုံးနဲ့တဲ့စကားကိုကိုယ်မှလွယ်လွယ်ကူကူပြောနိုင်ရမယ်ပြောတဲ့ခြေနှမျိုးဖြစ်ရမယ်ပြောနိုင်ရမယ်ဒီစကားမျိုးလွယ်လွယ်ကူကူရရမယ်ဒါနဲ့ပတ်သက်ပြီးအလိုကြီးတဲ့စကားမျိုးမပြောအောင်အဲ့လိုပြောမှကိလေသာတွေကခေါင်ပါနိုင်တယ်ကိလေသာတွေကနည်းသွားနိုင်တော့နောက်တစ်ခုကတန်တုတ်ထိကထာလို့ခေါ်တယ် ဒီစားစရာဝတ်စရာနေစရာတွေပုံမှာကိုကရောင်ရွယ်ရောင်ရဲနိုင်ရမယ်မရောင်ရဲနိုင်လည်းပဲဘယ်တော့မှတရားမရအောင်ဒီရောင်ရဲမှုနဲ့ပတ်သက်ပြီးတန်ဒေါသကနော်စားစရာအတွက်၃မျိုးဝတ်စရာအတွက်၃မျိုးနေစရာအတွက်၃မျိုးဆေးအတွက်၃မျိုးပေါ့နော်စားစရာဝတ်စရာနေစရာဆေးဆိုတဲ့ဒီလေးခုမှာတန်ဒေါသ၃မျိုးစီရှိတယ်ဘယ်လိုခွဲထားလဲဆိုတော့ ဟိုစားစရာနဲ့ပတ်သက်မိမိနဲ့ရားသမျှနဲ့ရောင်ရဲနိုင်မိမိရားသမျှနဲ့ရောင်ရဲနိုင်ရမယ်နော်နောက်တစ်ခုကမိမိခွန်အားနဲ့ညီရောင်ရဲနိုင်ရမယ်ကိုယ်ခွန်အားနဲ့မျှတရုံပေါ့လေကိုယ်ခန္ဓာကိုယ်နဲ့မျှတရုံရောင်ရဲနိုင်ရမယ်ဒါကြီးစားတာဒါကြီးမစားပဲနေတာဒါမျိုးလည်းမရဘူးနော်ပြီးခါမိမိနဲ့တင့်တော်လျောက်ပတ်သောပစ္စည်းနဲ့ရောင်ရဲနိုင်ရမယ်ကိုယ်နဲ့တင့်တယ် ဒါလျောက်ပတ်ရောင်းရနေတယ်စားစရာမှာဒီလို၃မျိုးရှိလို့ဝတ်စရာနေစရာဆေးတို့မှာလည်း၃မျိုးစီရှိတော့တန်တောတာ12မျိုးလို့ခေါ်တယ်အဲတော့ချုံပြောရင်တော့ဒီစားစရာဝတ်စရာနေစရာဆေးနဲ့ပတ်သက်တဲ့အဲ့ဒီအပေါ်မှာကိုကရောင်ရွယ်ရောင်ရဲနိုင်တဲ့စကားမျိုးဖြစ်ရပြောရမယ်ပေါ့နံပါတ်3ကတော့ပဝိဝေကကထာဝိဝေက3မျိုးဖြစ်တယ်ပေါ့ဗျာ ဝေက၃မျိုးဆိုတာနံပါတ်1ဒီအပြောအောင်နဲ့ပတ်သက်ပြီးကင်းကွာနေရမယ်ဒါကာယကကာယဝေကလို့ခေါ်တယ်ဒီအာယုံ၅ပါးပေါ့အပြောအာယုံတရားနဲ့ကင်းကွာနေနိုင်တဲ့ပုံကိုဖြစ်ရမယ်ဟောတရားရှုမှတ်ပြီးတော့ဟိုဒီပေဆိုပို့နေမယ်တခြင်းနေနာထောင်းနေမယ်သတင်းတွေကြည့်နေမယ်ဆိုရင်တရားမရနိုင်ဘူးဗျဒါကာယဝေကမဟုတ်ဘူးဘုန်းကြီးရောလူရောအတူတူပဲဘုန်းကြီးဆရာတော်ကြီးတစ်ပါးကြီးသွားအာထုတ်စင်က ကျုပ်တို့မာရီကသတင်းတွေထူတော့ဆရာတော်ကြီးကဒီသူတို့ရဲ့ကွန်ပျူတာပညာရှင်တွေလည်းကွန်ပျူတာလေးပါလာတော့ဆရာတော်ဒီမှာသတင်းတွေဘယ်လိုထူနေကြည့်ပါလားဆရာတော်ကြီးကတော့ဗာမင်းအင်းတမာရီပြတ်ပါတယ်ကွမကြည့်တော့ပါဘူးဆိုအဲ့လိုမျိုးညင်းရတော့အဲ့ဒါကြည့်လိုက်ရင်လည်းသူကဒီတဲ့အတွေးတွေကရောက်သွားတော့ရောက်သွားဘုန်းကြီးကလူကဟုတ်တယ်ဆရာတော်ကြီးပြောတာခွေးတို့ဒီအခုဆိုကြည့်ပါလားဒီတဲ့ဝင်မိတယ်အင်တာနက်တဲ့ Facebook ပဲဝင်ဝင်ဘယ်ဟာပဲဝင်ဝင်ထွက်မိဖို့ကတ်တယ်ခုဆို YouTube ပဲပါညာနေဆိုပို့ဆိုးသေးတာပေါ့ အဲ့လိုမျိုးနဲ့တချို့ဆိုအိမ်မရလောက်ကိုဖြစ်ကုန်တာအတွေးတွေဒါကြောင့်မို့ဘုံညောလူကတူတူပဲเนาะဒါဓမ္မကြီးတို့ကဘုံညောပြောတာဘုံကြီးတို့ကိုယ်တိုင်ကဒီတိုင်းဒီအာယုန်ကြီးကနေတရားလောက်ကြပြီဆိုရင်တော့ကင်းကွာနေအောင်နေဒါကာယကကာယဝိကခေါ်တယ်။နောက်စိတ်တဝိကစိတ်တဝိကဆိုတာကတော့ဒီနိဝေနတရားတွေပေါ့နိဝေနတရားတွေနိဝေနဆိုတခါတလေကိလေသာလို့လည်းသုံးပါတယ် နိဝေနတွေခေါ်တဲ့သံသမပတ်နေတယ်ပြောတော့ပေါ့နိဝေနတရားတွေကင်းကွာအောင် နေရတယ်ကျင့်ရတယ်ဒီအာယုန်ဒီမှာကိုယ်ကပြန်ပြောင်းရင်ကာမေသန္တာနိဝေနဒီပြောအာယုန်၅ပါးနဲ့ပတ်သက်ပြီးတော့လောဘဖြစ်တာမျိုးပေါ့ဖြာဝရနိဝေနလူကျင်တာမရရင်ဒေါသဖြစ်တာမျိုးပေါ့ဌိနမေတာနိဝေနဌိနမေတာဆိုအိတ်ချင်တာငါမြဒါတွေကင်းကွာနေဥဒိစ္စကုက္ကုစနိဝေနစိတ်တွေပြန်လွင်နေတယ်ဟုတ်တယ်ကုက္ကုစဆိုတာ မလုံလဲဆိုမလုံမိတာတွေကို မလုံမိတဲ့ကုသိုလ်တွေကိုနှောင်တရတယ်ပြုပြီးသားကုသိုလ်တွေကိုပြုပြီးသားအကုသိုလ်နှောင်တရတယ်မလုံသေးတဲ့တေကန်ဒီမှာငါဘာကုသိုလ်မှလည်းမရမလုံခဲ့အောင်ဒီလိုနှောင်တတွေဖြစ်တာမျိုးဒါကုက္ကုစာခေါ်တယ်တော့ဝိသိကိစ္စဘုရားတရားတန်ခါအစာရေပေါ်မှာယုံမတန်ရာတွေဖြစ်နေနေပဲစိတ်ကဘလို့မှဝေကမဖြစ်ဘူးစိတ်တဝေကမဖြစ်ရင်လည်းဘုန်းကြီးတို့တရားအထုပ်မလွယ်ဘူး ဥပရိဝိကဆိုနိဗ္ဗာန်ပြောတော့ဗောလေကိလေသာကင်းရင်တော့ကျင့်ရတော့ဗြဟ္မာတော့ကာယဝိကလုပ်ပြီးတော့ကမှစိတ်မှတ်စိတ်နာအောင်နဲ့ကတ်သွားရင်တော့ခန္ဓာနိဝေနတရားတွေမဝင်ဘူးပေါ့ဗျာဇံလိုင်းသွားရင်တော့ဇံဘက်သွားပေါ့ဝိပဿနာသွားရင်အဲ့ဒီတော့တဖြည်းဖြည်းနဲ့ဆက်အထုအောင်ဝိပဿနာဉာဏ်နေခိုက်တာမှတည်ငါကင်းကွာမယ်ပေါ့ဗျာပြီးတဲ့အခါကျတော့ဘုန်းကြီးတို့မဉ္ဇဏ်ဖုန်ဉဏ်ရသွားရင်တော့သမုတ်စီလာကင်းကွာလာလို့ပါလို့ဖြစ်သွားလုံးဝအကျွေးမဲ့ကင်းကွာသွားတာနိဗ္ဗာန်ရောက် ဒါကတော့ဝိကသုံးပါးနဲ့ဆက်ဆက်တဲ့စကားကိုကိုယ်ကပြောဆိုနေအောင်ဒီအကြောင်းအရာလေးတွေသိထားမယ်နံပါတ်၄ကတော့ဗာလဲဆိုအတန်တက်ကကထာတန်တက်က၅မျိုးနဲ့လည်းကင်းလို့တဲ့စကားဖြစ်ရမယ်ပထမတော့ဒါစာသံပေတာနေပဲကြားနေရမယ်နော်ပြီးမှအဲ့ဒါကိုရှင်းပါမယ်တန်တက်က၅မျိုးဆိုတဝနာတန်ကတန်တက်ကကြားတာနဲ့ပတ်သက်ပြီးတော့ နော်ရောနောပေါင်းတင်တာပေါ့နော်ကြားတာကိုတာယာနှစ်သက်နေတာမျိုးပေါ့နော်ဒါတဝနာတန်တကလို့ခေါ်တယ်နော်တခြင်းကြားတာနှစ်သက်တယ်တရင်ကြားတာတရင်နာထောင်းတာနှစ်သက်တာပေါ့ဒါလေးလေးတွေတာယာမမောနေဒါတွေတာမဒါတွေကြည်ပြတဲ့ကြည်ပြတော့ဒါတွေနာထောင်းဒါတွေပဲပြောနေတာပေါ့အဲ့ဒါနဲ့ကင်းလို့တဲ့နော်အဲ့တော့တဝနာတန်တကဆိုတာကကြားတာနဲ့ပတ်သက်ပြီးတော့တာယာမမောတာတွေကို ဒါကင်းလွတ်အောင်နေရမယ်ဒါသနာတန်တကမြင်တာကြည်တာမြင်တာတွေပေါ့လေဒါတွေကိုလည်းတွေးတာမြင်တာတွေကိုလည်းဒါတွေနဲ့ပေါင်းသင်ရောနှောတာတွေရရမယ်ပေါ့ကြည်ဖြစ်တော့ပြောဖြစ်တော့ပေါ့ဗျာဒါတွေကတော့ရောနေတော့နောက်သမုံလပနတန်တကအဲ့ဒီလိုခုနမြင်တာကြားတာကြီးတော့တယောက်နဲ့တယောက်စကားပြောဖြစ်တယ်ပြောပြတော့ဒါတွေလည်းတာယာနှစ်တဲ့နာဒါတွေလည်းကိန်းပေါင်းနေတရားထုတ်တဲ့ကဒါရေးကြည့်တယ်နော်မြင်တဲ့အာယုန်နဲ့ကြားတဲ့အာယုန်တွေ စကားပြောတဲ့အာယုံဒါတွေကိုရပ်နိုင်မှကောင်းတယ်။နော်ဘောဇနတန်တဲ့ကအစတော့ကိုလည်းတာယာနှစ်သက်နေလဲတရားထုတ်ရလို့မရဘူး။နော်ရိဒါကြွတာတစ်မျိုးကိုစားကျင်တာတစ်မျိုးဒါမျိုးပေါ့။ယောဂရှိနေတစ်မျိုးပေါ့နော်။ယောဂရှိနေကိုနဲ့တင်းတော်တဲ့စားတော့တို့ပါတို့ဒါစီမံရတာပေါ့။နော်ကာယတန်တဲ့ကဟုတ်လားဒုဝိနိရောကံမိထိမိတော့တာယာမမောနေလည်းပဲ။ ဒါဘယ်လိုမှမရနဲ့အဲ့လိုတာယာမေမောဒီစကားတွေပဲပြောပြတာပေါ့ဗျာအဲ့တော့ခြုံပြောရင်တော့အကုသိုလ်လောဘမျိုးမျိုးရှောင်နိုင်တဲ့စကားမျိုးဖြစ်ရမယ်ဆိုပြောမြင်မှုကြားမှု စကားပြောမှုအစာတောက်ပေါ့တွေ့ထိမှုပေါ့ဒါနဲ့ပတ်သက်ပြီးတော့အကုသိုလ်အမျိုးမျိုးရှောင်နိုင်တဲ့စကားမျိုးပြောရမယ်ဒါအတန်တကကထာလို့ခေါ်တယ်။နောက်ဝိရိယရမကထာ တမ္ပပဒလုံးလာနဲ့ပတ်သက်ပြီးတော့ပတ်သက်တဲ့စကားမျိုးပြောရမယ်ပေါ့နော်တမ္ပပဒလုံးလာဆိုတာလေးမျိုးပေါ့နော်မဖြစ်သေးတဲ့အကုသိုလ်မဖြစ်အောင်ခေါ်ကြောင်းကြဆိုင်နေတာဒါတမ္ပပဒတစ်မျိုးဖြစ်ပြီးသားအကုသိုလ်တွေကိုကိုယ်မှအကျိုးပွင့်ခွင့်မရအောင်ကုသိုလ်ကောင်းမှုတွေများများလုပ်ရတော့မဖြစ်သေးတဲ့ကုသိုလ်တွေကတော့ဖြစ်အောင်ဘုန်းကြီးတို့လုံးလာပြုလို့ပြုလုပ်ပြီးနေရမယ် ဖြစ်ပြီးသားအကုသိုလ်တရားဒီတဲ့ဒီတဲ့တိုးပေါအောင်ဥပဝိပဿနာဉာဏ်တွေဖြစ်တယ်ဆိုဒီတဲ့ဒီဝိပဿနာဉာဏ်တွေတက်အောင်ပေါ့ဒါမျိုးပြောလို့တာဒါဝသမ္မပဒံတရား၄ပါးလို့ခေါ်တယ်ဒီသမ္မပဒံလုံးလာနဲ့ပတ်သက်တဲ့စကားမျိုးတွေပြောရမယ်နော်သီလကတာသီလနဲ့ပတ်သက်တဲ့စကားတွေပြောရမယ်တရားတို့ကသီလဘယ်လိုနေမှပြည့်စုံတယ်ဘယ်လိုနေတော့မပြည့်စုံများသောအားဖြင့်ဒီ တရားတွေပါတွေအထုံနေသီလအဖို့ပြည့်စုံတယ်တရားအမထုတ်ဘဲနဲ့စိတ်ကိုလွတ်တိုင်းနဲ့သီလပြည့်စုံမှုခက်တယ်။ဒါကြောင့်လေသီလဆိုကိုယ်နဲ့နှုတ်နဲ့ပဲထိန်းတော့စိတ်ကိုမထိန်းဘူး။စိတ်ကိုထိန်းဖို့ဆိုတော့ meditation တရားအထုံမှရတယ်။စိတ်ကိုထိန်းရင်သီလလုံလာစိတ်ကိုမထိန်းနိုင်ရင်ကိုယ်နဲ့လည်းကျိုးလွန်နေတယ်နှုတ်နဲ့လည်းကျိုးနေတယ်။စိတ်ကိုထိန်းထားရင်တော့ကိုယ်လည်း ကိုယ်နဲ့လည်းမကြိုးလုံတော့စိတ်နဲ့လည်းမကြိုးလုံတော့နော်ဘုရားလက်ထက်ကဒီကိစ္စနဲ့ပတ်သက်အများကြီးတွေ့ရပါတယ်သိခါဗုဒ္ဓကအကျယ်129ပါးပေါ့ရဟန်းတော်များအကျယ်အကျဉ်းက129အကျယ်ဂရေ9000ညောရှိတယ်အဲရဟန်းတော်များဘုရားလက်ထက်ကဒီပြဿနာမြဲတမ်းတက်တယ်အဲတော့သိခါဗုဒ္ဓလေးလိုက်လေးလိုက်နဲ့သိခါဗုဒ္ဓကများခြေလှုပ်လဲကောင်းအဘကတင်လက်လှုပ်လဲအဘတင်ခေါင်းလှုပ်လဲအဘတင်ဆိုဘုရားမနေစရာမရှိဘူး ဟောဒီလောက်များတော့ငါနေဖို့တော့ခက်တော့တာပဲပရမတော့တရားတရားနဲ့ဝေ့ကြတာဗျနောက်ကြတော့သိခါဖို့တရားများတဲ့ခါကျတော့တော်ပြီလူထွက်မှာပဲအဲ့လိုမျိုးတွေအများကြီးကြုံတယ်ဘုရားလက်တော်အဲ့မှာဘုရားကနေပြီးတော့ဒီရဟန်းတော်များကိုအဲသိခါဖို့တွေများနေရင်တကူတည်းဆို ထိမ့်နိုင်တယ်မဟုတ်လားမှန်ပါဗျာထိမ့်နိုင်ပါတယ်အဲ့တကူတွေကဘာထိမ့်အောင်လဲစိတ်ကိုထိမ့်ပါတဲ့စိတ်ကိုထိမ့်ရင်ထွန်းတာကကာယကံတောင်းကြမှုဝစီကံတောင်းကြမှုကမဖြစ်တော့ဘူးလေ ဒါကြောင့်ဘုန်းကြီးတို့မှတ်တာနော်တကယ်တကယ်ဟိုသီလဆောက်တည်တဲ့အခါမှာဘာဝနာမပါရင် လုံဖို့ခက်တယ်ဘာဝနာနဲ့နေပေါ့ဒါဆိုသီလလုံတယ်ဘာဝနာပါတဲ့သီလမျိုးပဲကောင်းတယ်ဘာဝနာမပါတဲ့သီလမျိုးကတော့မလွယ်ဘူးပေါ့နော်ဒီသီလနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီဝိသုဒ္ဓိမတ်မှာပြောတယ်ပေါ့တချို့ကြတော့သီလဆောက်တည်ပြီးတော့လုံအောင်မနေဘူး ဒါကြတော့သီလကျိုးတယ်ပြတ်တယ်ပေါ့ဒါဟာနောက်ဘာဂိယသီလလို့ခေါ်တယ်ချို့ကြတော့သီလတော့စောက်တည်တယ်ဟိုဝိပဿနာတွေဘာတွေတမထပ်ပါအောင်လည်းမလုပ်တော့သီလတော့တီယုံမြပေါ့လေဒီတဲ့မတုတ်တယ်ဒါကထိတိပါကိယသီလနောက်ဝိသေတာပါကိယသီလဆိုတာသီလဆောက်တည်ပြီးတော့ဘုရားကုံတော်ပွားမယ်မေတ္တာပွားမယ်ဒါမျိုးပတ္တမထဘာဝနာတစ်ခုနဲ့ထိန်းတာဒါဝိသေတာပါကိယသီလ တော့နေဗေဒဘာဂိယတိလာဆိုတာကတော့ဝိပဿနာဝိပဿနာဉာဏ်ဖြည့်အောင်ထုတ်ဝိပဿနာထုတ်တာပါတိလာပြီဆိုဝိပဿနာထုတ်တော့ဝိပဿနာဉာဏ်ဖြည့်မဲ့ညာဖုံညာရသွားရင်ကိလေသာတွေဖောက်ခွဲပျက်စီးလိုက်တဲ့အတွက်နေဗေဒဘာဂိယအဲ့ဒီဟာမျိုးပေါ့နောက်တိလာနှစ်ခုကနောက်တိလာနှစ်ခုမျိုးဖြစ်အောင်လုပ်ရမယ်ဝိသေသဘာဂိယသမထဘာဝနာနဲ့ဒီတိလာကိုထိန်းထားမယ်ဝိပဿနာဘာဝနာနဲ့ဒီတိလာကိုထိန်းဖို့လုံပါတယ် အဲ့ဒီသီလမျိုးဖြစ်အောင်ဘုန်းကြီးတို့ကကျင့်ရမှာပေါ့အဲ့လိုသီလနဲ့ပတ်သက်တဲ့စကားတွေကိုလည်းကိုကလွယ်လွယ်ကူရမယ်လွယ်ကူပြောနိုင်ရမယ်လွယ်လွယ်ကူဆရာသမားသင်ပေးရမယ်တမာရီကထာတမာရီနဲ့ပတ်သက်တဲ့စကားတမာရီရအောင်ဘယ်လိုကျင့်ရမလဲဗျာဘယ်လိုရှုမှတ်မလဲဗျာဒါကြောင့်ဘုန်းကြီးတို့ဒီမှာဓမ္မမေးဖြေကဏ္ဍဒီဟာတွေကိုအဓိကထားမေးရတယ်နော်ဝိပဿနာဉာဏ်တွေဖြစ်အောင်စိတ်ကိုမှတ်စေနိုင်အောင်နဲ့ကတ်တော့မကတ်ရင် ဆရာတော်တပည့်တို့ရှုမှတ်နေမကဘူးဗျာဘုန်းကြီးခဏပြောပါတယ်ဘုန်းကြီးတို့ဘုရားမဟုတ်တဲ့ခါကျဒီတခါတည်းလမ်းကြောင်းတဲ့တော့ညှုံလို့မရဒီနည်းပြောမယ်လောက်ကြည့်လိုက် ကို့မှာဒီနည်းသွားတော့အဆင်ပြေတယ်ဆိုဆက်လို့ပေါ့ဗျာဒါအဆင်မပြေဘူးဆိုရင်တော့တခြားနည်းလမ်းတစ်ခုသုံးအောင်နောက်တရက်တစ်မျိုးပြင်ပေးပေါ့အဲ့လိုသွားနောက်ဝိမု ക്തി ကထာဝိမု ക്തി ၅ပါးနဲ့ပတ်သက်ပြီးတော့ ဟိုဝိမု ക്തി ၅ပါးနဲ့ပတ်သက်ကိုကနားလည်ထားဒီဟာနဲ့ပတ်သက်ပြီးတော့သိထားတဲ့ပုံကုံမျိုးပေါ့နော်အဲ့ဒီစကားမျိုးတွေပြောရမယ်ဝိမု ക്തി ကဘုန်းကြီးတို့၅မျိုးရှိတော့ဘုန်းကြီးဒီစေတ ानु ပဒနာအစမှာဘုန်းကြီးတို့အိမ်မှာ စေတ ानु ပဒနာ16မျိုးရအောင်မှာဝိမု ക്തി ၅မျိုးဆိုတခါပြောခဲ့ဘူးပါဝိမု ക്തി က၅မျိုးပေါ့နော်တရင်ကဝိမု ക്തി ဝိခာမနာဝိမု ക്തി သမုတ်စေတာဝိမု ക്തി ပฏิပတ်တိဝိမု ക്തി နေတရဏဝိမု ക്തി စိတ်ဓာနုပဒနာမှတ်စုပြီးတော့အစာဆုံးစာမျက်နှာမှာပါတယ်အဲ့ဒါလေးပြန်ကြည့်လို့ရတယ်အဲ့ဒီတုန်းကတော့ဘုန်းကြီးပါဠိတက်တက်ပဲရေးတာနော်စိတ်ဓာနုပဒနာပရမဇုံမှတ်စုစာမျက်နှာအဲ့ဒီစာရွက်လေးကိုပြန်ကြည့်ပရမဇုံတရင်ကဝိမု ക്തി ဆိုတာဘာပြောရလဲဆိုအရင်ကပြောကြတာပြန်အဲ့ဒီမှတ်စုထဲမှာပါပြီးသား တရင်ကဝိမု ക്തി ဆိုတာကဝိပဿနာအထုတ်တဲ့ခါကျတော့ဒီကိလေသာစိတ်လေးတွေတရင်ကလွတ်မြောက်တာပေါ့ဗျာဝိပဿနာဉာဏ်လေးတွေဖြစ်တဲ့ခိုက်တာမှာလောဘကိလေသာလွတ်မြောက်မယ်ဒေါသကိလေသာကိလွတ်မြောက်မယ်မာနကိလေသာလွတ်မြောက်မယ်အဲ့ဒါတရင်ကဝိမု ക്തി ခေါ်တယ်ဒါကကျတော့ဝိပဿနာအထုတ်တဲ့ခါကျကာမောဒရာကုသိုလ်ကံကြီးကာမောဒရာကုသိုလ်တွေဖြစ်တော့အဲ့ဒီကုသိုလ်စိတ်ဖြင့်ကိလေသာတွေကတရင်က လွတ်မြောက်မှုဟာတည်ငါဝိမု ക്തി ခဏတဖြုတ်ဖို့လွတ်မြောက်တာပေါ့။နောက်ဝိခံပနာဝိမု ക്തി ဆိုဇန်တရားတွေအထုတ်တာ။အာနာပါနာအထုတ်တယ်ဇန်ရောက်အထုတ်တယ်ဇန်ရတဲ့ခါကျတော့ရူပဇန်ရှိတယ်အရူပဇန်ရှိတယ်။ရူပဇန်ရရူပဇန်ကုသိုလ်ဖြင့်ခဏကိလေသာနိဝရဏဉာဏ်မှဇန်ရတဲ့အခိုက်အတန့်အချိန်တိုင်းတာတခုလွတ်မြောက်တာဒါဝိခံပနာဝိမု ക്തി ခေါ်တယ် ရူပဇာညာရင်ရူပဇာညာတဲ့အခိုက်တံအရူပဇာညာအရူပဇာညာတဲ့အခိုက်တံတိုင်းတာတစ်ခုဒီနိဝရဏကိတေတာတွေကလွတ်မြောက်နေမှုဝိခမနာဝိမု ക്തി လို့ခေါ်တယ်နော်ဒါလေးတွေမှတ်တာပြီးတဲ့အခါကျတော့သမုတ်စေရာဝိမု ക്തി အဲ့ရနေဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်တယ်နော်ကိုရမူညာမဲ့ညာဖုံညာမဲ့ရသွားတဲ့ခိုက်တံကျသောတာပတ္တိမဲ့ရမယ် သောတာပတိမေရရင်ဒိဋ္ဌိနဲ့ဝိသေကိစ္စဒါတွေကလွတ်မြောက်သွားတယ်အကျွမ်းမဲ့လွတ်မြောက်တာပေါ့ဗျာတရားဂိုင်းမဲ့ကြတော့အကျဉ်းစာကိလေသာတွေကလွတ်မြောက်တယ်အနာဂိုင်းမဲ့ကြတော့အနုစာကာမရာကိလေသာနဲ့ဒေါသတွေကလွတ်မြောက်သွားတယ်လုံးဝလွတ်မြောက်သွားတာမျိုးသမုတ်စီတာရတ္တမေရတော့အနုစာကရူပရာကအရူပရာကကိလေသာဥဒိစ္စကိလေသာလုံးဝလွတ်မြောက်သွားဒါသမုတ်စီတာဝိမု ക്തി လို့ခေါ်တယ်ဒီမှာတော့ပါဠိလိုပဲရေးထားတယ် နောက်တစ်ခုကတော့ပฏิပတ္တိဝိမု ക്തി မဲ့ရပြီးဖိုရတာပေါ့ဗျာပฏิပတ္တိဝိမု ക്തി ဆိုမဲ့သောတာပတိမြတ်သောတာပတိမဲ့ပြီးတော့ဖိုရမယ်ဒရာဂိုင်းမဲ့ပြီးဒရာဂိုင်းဖိုရမှာနာဂိုင်းမဲ့ပြီးနာဂိုင်းဖိုရတ္တမဲ့ပြီးရတ္တရတ္တမဲ့ရပြီးရတ္တဖိုပေါ့နော်အဲ့ဒီလိုရတ္တဖိုပြင်ကိလေသာတွေတဖန်ငြိမ့်အေးစီဖြစ်ငြိမ့်အေးပြီးတော့ကိလေသာတွေလွတ်ရောက်တယ်လို့ဖြတ်သွားတော့ပฏิပတ္တိဝိမု ക്തി ဒါဖိုနဲ့ငြိမ့်အေးတာ မဲ့ကြတော့ကိလေသာလုံးဝကျွင်းမဲ့ဖြတ်ချလိုက်တာပယ်တတ်ပြလိုက်တာဖို့ကြတော့အကိလေသာတွေတဖန်ငြိမ်းမှုနဲ့လွတ်မြောက်တာပြီးတော့မှနော်ချုံပြောရင်တော့သမုတ်စီတော်ဝိမု ക്തി ဆိုတာမဲ့တွေကိုဆိုလိုတယ်ပရိပတ်တိဝိမု ക്തി ဆိုတာဖို့ကိုဆိုလိုတယ်နော်နေတရဏဝိမု ക്തി ဆိုတာကတော့နိဗ္ဗာန်ပေါ့နိဗ္ဗာန်ဖြင့် ဒီသင်္ခါရကိလေသာသင်္ခရကိလေသာတွေလွတ်မြောက်သွားတာကိုနေတရဏဝိမု ക്തി လို့ခေါ်တယ်။နေတရဏဝိမု ക്തി ကနိဗ္ဗာန်ကိုဆိုလိုတယ်လို့ဒီလိုမှတ်ထားမယ်။ဒါကတော့ဘုန်းကြီးတို့ဒီထကရာရှင်းလင်းချက်တွေပါပဲ။ပြီးမှခုနကဘုန်းကြီးတို့အကြောင်းအရာပြန်သွားမယ်နော်။ဝိမု ക്തി ခုနကိလေသာခေါင်းပါစေတတ်တဲ့စကား10မျိုးဆိုပြီးတော့ပြောခဲ့တဲ့နေရာမှာနော်။ကိုယ်ကဝိမု ക്തി ကထာပြီးသွားပြီ။ နံပါတ်30သွားမယ်ခုနမေဂိယတုတ်တံအဲ့ဒီကိုသွားကြည့်မယ်နော်နံပါတ်30ကဘာလဲဆိုဝိမု ക്തി ညာနဲ့ဓာတကနာကထာပစ္စုခဏညာနဲ့ပတ်သက်တဲ့စကားဒါကြောင့်မို့ဘုန်းကြီးတို့ကဒီတရားထုတ်တဲ့ခါကျရင်မဲ့ညာဖုံညာရရမယ်ပြီးတော့ပစ္စုခဏညာဖြစ်ရမယ်ဒါခဏခဏပြောရတယ်ဓမ္မသာနေဘုန်းကြီးကကိုမဲ့ရတဲ့မဲ့ဖို့သိကြတယ်ကိုရတဲ့မဲ့ဖို့လည်းပြန်ဆင်ခြင်ကြည့်လို့ရတယ်ပြီးတဲ့ခါကျ ကိုပယ်တဲ့ကိလေသာဆင်ញင်လို့ရတယ်ကိုမပယ်သေးတဲ့ကိလေသာလည်းဆင်ញင်လို့ရတယ်အဲ့ဒါမှသိကြတယ်ဒါကြောင့်ဝိမု ക്തി ညာနဲ့တဒနာကထာဆိုပစ္စုကနာညာနဲ့ပတ်သက်တဲ့စကားတွေကိုပြောတာကြီးပြောရမယ်လေ့လာရမယ်ဒါဒါသိထားမယ်အာမသိပဲနဲ့ဆရာသမားတွေဟာမင်းတို့မဲရမင်းတို့သောတာပန်ဖြစ်သွားပြီမင်းတို့တရားကံဖြစ်သွားမင်းတို့နာကံဖြစ်သွားဒီလိုဆုံးဖြတ်အောင်မရဘူးဗျကိုကိုယ်တိုင်သိရမယ်ပြီးတော့ ကိုယ်ကိုယ်တိုင်နားလည်ရမယ်ပြီးတော့တဂရကဆိုဘယ်လိုကိဋ္တိတာတွေပယ်တယ်အနာကဆိုဘယ်လိုကိဋ္တိတာပယ်တယ်ဒါတွေလည်းသိရမယ်ဟိုဆန္ဒမပြောတာနဲ့ပဲဟောမှပြီးတော့ကိုကจิตာယာကျဉ်တ်နေတယ်ပြီးတော့ကိုကကိုသိပါတယ်ဒါတွေပိဿကနာဉာဏ်ရသွားအဲ့ဒါကြမှာသိချတယ်ပိဿကနာဉာဏ်ရဒီမနေ့ကဘုန်းကြီးတို့မနေ့ကတော့မပြောပြဘူးလေမနေ့ကပြောဓမ္မစကြာသုံးပါလေဘုရားပိဿကနာဉာဏ်နဲ့ဆင်ញင်ပြီးမှငါဘုရားဖြစ်ပြီဆိုဝန်ခံတာပဲ မညာဖုန်ညာရပြီးပြစ္ဆုကနာညာဖြစ်တယ်ဒါကိုပြောချင်တယ်ဖြစ်မှသိကြတယ်မဖြစ်ရင်တော့အဲ့ဒီယောဂီမသိကြဘူးဘုရားသူရတယ်ဒါလေးမှတ်ထားမယ်နော်အဲ့တော့သူကဒီမှာကပထမဆုံးစိတ်ကစိတ်တွေကကိလေသာမှလွတ်မြောက်ဖို့အကြောင်း၅မျိုးနံပါတ်၁ကမိကောင်းဆွေကောင်းဆရာကောင်းရမယ်ပြီးတော့ကိုကျင့်တရားသီလပြည့်စုံရမယ်နံပါတ် သုံးကကိလေသာနော်ကိလေသာနည်းဖို့အတွက်စကား10မျိုးရအောင်စကား10မျိုးလွယ်လွယ်ကူကူရရမယ်နံပါတ်၄ကိုယ်စိတ်ဇွဲတာလုံးလာမှာဧကံရှိပါစေသမ္မပဒံလုံးလာရှိရမယ်လို့ပြောရင်သမ္မပဒံလုံးလာဆိုအကုသိုလ်တွေကိုဖယ်ရှားဖို့ကုသိုလ်တရားတွေဖြစ်ပွားဖို့နော်အကုသိုလ်တွေကိုတဏှာများလုံးလာနဲ့ဖယ်ရှားမယ်ကုသိုလ်တရားတွေဖြစ်အောင်တဏှာများလုံးလာပြုလုပ်ပြီးကြိုးစားအထောက်အမယ် အဲ့မှာဘာပြောလဲဆိုဒီသမ္မပဒံလုံးလဝိရိယနဲ့ပတ်သက်ပြီးထာမဝါကိုဆောင်းအညံဆောင်းအရှိရတရားထုတ်တယ်ကကိုဆောင်းအရှိလောက်ကြိုးစားမယ်စိတ်ဆောင်းအရှိလောက်ကြိုးစားမယ်နောက်တိုင်းတော့ဟုတ်လား energy energy နဲ့ဒီတရားတွေအထုတ်ရင်ပြောကြတယ်ပေါ့ဒီစိတ်ဆွမ်းအားတွေပြီးဆုံးနေတဲ့အထုတ်လို့ကောင်းတယ်ကိုကလည်းကျမ်းမာရေးတွေကောင်းမှာနော် ကျမ်းမာရေးတွေချူချလာပြီဆိုမလွယ်ဘူးနံပါတ်၄အဲ့တော့မှတ်ထားပါထာမဝါပါဠိလို ဗမာလူကြကိုဆွမ်းအားစိတ်ဆွမ်းအားရှိရမယ်ဒါလုံလောက်ဝိရိယကိုယ်ကလည်းဆွမ်းအားပြည့်စုံအောင်ကိုယ်ကလည်းညောင်းညညာနာနေဆိုမထုံနိုင်ဘူးကြအားတော့အသက်ရွယ်ကြီးလာရင်မလွယ်ဘူးကိုယ်ဆွမ်းရော့ပြီးဆိုစိတ်ဆွမ်းအားရော့တော့တာစိတ်ကလည်းတင်းထားနော်ဒီဒီနိုင်ငံသမတလို့ပေါ့သူတဲ့ခွန်ဆဲရှိလဲဥမာတင်းတင်းမာမာနဲ့ပြောချတာမင်းကုန်တယ်အဲ့လိုပေါ့ချရမယ်မလျှော့နဲ့တခါကြီးဝုန်းခင်တို့လဲနော် သေကာမလျှော့ဒီမရမချင်းတော့မသိမချင်းတော့ချမယ်ဆိုတဲ့စိတ်ဆွမ်းရတင်ထားနော်ဒါကတစ်နံပါတ်1ကကြာဒံလပရကမောပါဠိလိုပြောမယ်ဒီလုပ်ငန်းတစ်ခုတည်းအမှခိုင်မြဲဆိုခိုင်မြဲမြဲခိုင်ခိုင်မြဲမြဲကြိုးစားမယ်နော်လျှော့မချရအောင်အမြဲတမ်းအားထုတ်နေရမယ်နော်တရက်ဘယ်နှစ်ကြိမ်ထိုင်မယ်ဆိုရအောင်ထိုင်မြဲမြဲဆွဲဆွဲလုပ်ရတာမန်လေးမရဘူး လုပ်ငန်းတစ်ခုလုပ်တကဆိုးဆိုးမြဲမြဲလုပ်မှအောင်မြင်တယ်နော်ခံမြဲတဲ့ကြိုးစားအထုံးမှုရှိရမယ်နံပါတ်1နော်ပထမကိုယ်ဆွမ်းအညာဆွမ်းရှိရမယ်နော်ကိုယ်ဆွမ်းစိတ်ဆွမ်းရှိရမယ်နံပါတ်1ကဒီလုပ်ငန်းကိုခိုင်းဆိုးဆိုးမြဲမြဲလုပ်နိုင်ကြိုးစားမှုရှိရမယ်နံပါတ်3အနိခိတရူတော့ကုသလူသူဓမ္မေသူအပြစ်မရှိတဲ့လုံမှန်သို့မဟုတ်တရားထုတ်တဲ့လုံကို ခုနငါနိဗ္ဗာန်မရမချင်းမဉ္ဇဏ်ဖုံညာမရချင်းငါရအောင်လုပ်မယ်လုံလဝိရိယကိုအောက်လျှော့မချောင်အမြဲတမ်းတင်ထားမယ်နော်ဘလောက်ကိုကကိုအိရာတဲ့လဲလို့နေနေဘလောက်အသက်ကြီးလို့နေနေငါမသိမချင်းရအောင်လုပ်မယ်ဒီစိတ်လေးတာခြားတာဒါဘုန်းကြီးတို့အဲ့လိုလုပ်ရမှာနော်ဒါဘုန်းကြီးကပြောနေပဲလေဘုန်းကြီးကိုယ်တိုင်လည်းအဲ့ဒီအဲ့ဒီဟာလို့နဲ့သွားခုအိရာတဲ့မလဲလဲအိရာလဲလဲလဲဘာဖြစ်လို့အိရာတဲ့မှာကိုလိုလဲနေနေလောက်ပါပဲ ခုဟာတွေသင်ပေးတာလေဘုန်းကြီးတို့အဲ့ချိန်ကျကိုအစွန်ကိုကကိုပြမှာအဲ့ချိန်မှာအသုံးချက်ဒါဖေရဒီပြောတာဒါလေးမှတ်ထားမယ်နော်ဒီဒီလုံလဝိရိယကအာပုလုံလဝိရိယ၃ချက်နံပါတ်၁ကဘာလို့လဲကိုယ်ဆွမ်းအားစိတ်ဆွမ်းအားရှိရမယ်ဒီကြိုးစားမှုကလည်းခိုင်ခိုင်မြဲမြဲအမြဲတမ်းကိုကြိုးစားမှုရှိနေရနံပါတ်၃ကတော့ဘာလဲဆိုဒီဟာတွေဘယ်တော့မှနောက်မဆုံးမရမရှင်းကမရရအောင်လုပ်မယ်ဆိုတော့ကြိုးစားအထောက်မှုရှိရမယ် ဒီဟာကငါတော့မရတော့ပါဘူးငါတော့အသက်ကြီးပါပြီငါတော့ယောဂပြီဒီလိုကိုဒီလုံလဝိရိယမချရအောင်လျှော့မပြည့်အောင်ငါမရရအောင်ကြိုးစားမယ်ဆိုလုံလဝိရိယမရှိရမယ်သုံးချက်နော်ဒါလေးမှတ်တာဒါတမ္မပဒံတော့ကိုစိတ်ဒီမှာတော့ဘုန်းကြီးတို့ကိုစိတ်ဇွဲတန်လုံးလာမှာဧကန်ရှိပါစေဆိုပထမတစ်ချက်တည်းပဲရေးထားတာကိုဆွမ်းအားစိတ်ဆွမ်းအားပြည့်စုံရမယ်ဒီမှာတော့ဘုရားဒီမှာတော့ထေရဖွေနာ၃ချက်အဲ့ဒါလေးမှတ်ထားမယ် ဒီထဲမှာပါလာတော့ဘုန်းကြီးတစ်ချက်တည်းပဲရေးတာကိုစိတ်ဆွဲဆန်းလုံးလာမှန်ဧကကိုကလည်းအာအစိတ်ကိုအားလည်းထက်တန်နေရမယ်စိတ်အားလည်းထက်တန်နေရမယ်အဲ့မှာတရားရနိုင်မယ်ဒါကိုပြောတယ်နောက်တစ်ခုသွားမယ်ယုံနာအစဉ်ဖြစ်ပြမြင်ဉာဏ်လင်ပြည့်စုံစေယုတ်တရားနံတရားတွေဖြစ်ဖြစ်ပြက်ကိုခတ်သွက်သွက်ပေါ့ခတ်သွက်သွက်ပေါ့ပြောက်ဒီဖြစ်ပြက်ကိုမြင်ရမယ်ဗျ ဒါကြတော့ဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့ဆိုင်းလာပြီနော်ဒီဉာဏ်တွေကိုဘုန်းကြီးခဏခဏပြောတယ်ဒါကြောင့်တရားထုတ်တဲ့အခါကျဉာဏ်တွေဖြစ်အောင်ထုတ်ရမယ်ဉာဏ်တွေဖြစ်အောင်ထုတ်ရမယ်ခဏခဏပြောရနော်အဲ့ဒီမှာဘုန်းကြီးတို့ဝိပဿနာဉာဏ်စဉ်တွေနဲ့ပတ်သက်ခဏခဏပြောရအာနာပါနဗျာအထုတ်တို့ဥပမာငါယ ानु ပဒနာပဲအထုတ်အထုတ်ဝိညာဉ် ानु ပဒနာပဲအထုတ်အထုတ်စိတ်တ ानु ပဒနာပဲအထုတ်အထုတ်စာပိုင်းတော့ကာ ानु ပဒနာစာတော့ကာ ानु ပဒနာထင်ရှားတော့ နောက်တော့ဖြည်းဖြည်းနဲ့ဝေနာနုပါဒနာထင်ရှားလာတယ်နော်ခန္ဓာကိုယ်လည်းပျောက်သွားပြီဆိုရင်ဟုတ်လားဒုက္ခဝေနာတွေကျော်သွားပြီဆိုရင်များသွားပြီ ਨੇ ကိုယ်လည်းပျောက်ဝေနာလည်းမထင်ရှားတဲ့ခါမျိုးဆိုရင်တော့စိတ်ဓာနုပါဒနာရှုလို့ကောင်းတာပေါ့ချက်ချင်းစိတ်ဓာနုပါဒနာရှိဖို့မလွယ်ဘူးနော်ဒီတော့ဘယ်ကမ္မထမ်းပဲရှုရှုပေါ့နော် ရှုတဲ့ခါမှာဝိပဿနာရှုတဲ့ခါမှာဟုတ်လားနံပါတ်1ဘာဖြစ်ရမလဲယုံ nant ကွဲတဲ့ဉာဏ်မျိုးဖြစ်အောင်အထောက် ဒါကြောင့်ဘုန်းကြီးတို့ယုံနာကွယ်အောင်ခဏခဏသင်ရတယ်နော်အဲ့ဒီဉာဏ်စဉ်နိဗ္ဗာန်သို့နိဗ္ဗာန်သွားလမ်းစဉ်ဆိုဘုန်းကြီးရေးထားတာမဂ္ဂင်၈ပါးရဝိသုဒ္ဓိ9ပါးရဉာဏ်စဉ်16ပါးရပရိညာ3ပါးရဒါတွဲပြတာရှိတယ်ဘယ်ဟာပဲအထုဘယ်ကမ္မဋ္ဌာန်းပဲအထုတော့ဝိပဿနာအထုတဲ့ခါမှာဘာလို့အောင်လဲနံပါတ်1ကယုတ်တဘာဝနံတဘာဝမြင်အောင်လုပ်မြင်အောင်ဆရာသမားသင်ပေးရမယ်မြင်မှသာလျှင်ဘုန်းကြီးတို့တရားရနိုင်တယ်မမြင်တရားမရနိုင် ဒါလေးမှတ်ထားအဲ့ဒီမြင်သွားပြီဆိုဒါနာမရူပပရိစေတဉာဏ်ဖြစ်တာပဲဟော ခန္ဓာကိုယ်ကြီးကရုပ်တဘာဝနာမ်တဘာဝလဲဘာမှ မရှိပါလားငါတို့ဘာယောက်ျားမိန်းမမရှိပါလားဆိုတော့နော်ရုပ်တဘာဝနာမ်တဘာဝမြင်သွားရင်လိုလိုဒီတက္ကာဒိဋ္ဌိငါဆိုတာပျောက်သွားတယ်ပေါ့ဗျအဲ့ဒီကနေဆက်ပြီးအထောက်ရမယ်ဒီရုပ်တဘာဝနာမ်တဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်နေပုံဘုန်းကြီးတို့သင်ပေးရမယ်အဲ့ဒါပစ္စယပရိကညာလို့ခေါ်တယ် ဟောဘယ်ယုတ်တရားမယ်ဆိုကြားတာပဲဖြစ်ဖြစ်မြင်တာပဲဖြစ်ဖြစ်နော်တွေးတာပဲဖြစ်ဖြစ်အကြောင်းအကျိုးဆက်ဆက်ဖြစ်နေပါလားဒါကိုပစ္စယပရိကညာကိုဒါမြင်အောင်သင်ပေးရပါတယ်အားလည်းအထုတ်စေချင်ပါတယ်အဲဒီကြောင်းကျိုးဆက်ဆက်ဖြစ်နေယုံနာတဘာဝရဲ့နောက်တစ်ခုညာတစ်ခုကကျတော့အနေဆာလည်းမြင်ရမယ်ဒုက္ခလည်းမြင်ရမယ်နတ္တလည်းမြင်အောင်ဒါရှုရတယ်အနေဆာမြင်ုံနဲ့လည်းမလုံလောက်ဘူး ဒုက္ခမြုံတယ်လည်းမလုံလောက်ဘူးအနတ္တမြုံတစ်ခုတည်းမြုံတယ်မလုံလောက်ဘူးသုံးခုလုံးမြုံကြည့်ရတယ်နော်ရှုမှတ်ရတယ်ဒါကိုသမ္မာတရညာလို့ခေါ်တယ်အဲ့ဒီသမ္မာတရညာရှုမှတ်တဲ့ခါကျတော့ဒီမှာဒုက္ခဝေဒနာလေးလည်းအများကြီးတွေ့တတ်ပါတယ်ဒီသမ္မာတရညာအဲ့ဒီရင့်တန်လာတဲ့ခါကျဥမာဒုက္ခဝေဒနာ ရှုမှတ်တဲ့ဆိုရင်လည်းပဲဒုက္ခဝေဒနာတွေကိုသမာဓိအားကောင်းနဲ့ကြော်လွှတ်သွားအောင်ရှုမှတ်ကြော်လွှတ်သွားရင် လွှမ်းမိုးသွားရင်ဥရပညာအနုပိုင်းလောက်ရကြော်လွှားသွားရင်ပိဋိတွေပတ္တိတွေဖြစ်လာဝိပဿနာညဉ့်ညူးချောင်း10မျိုးပေါ့လေဥရပညာအနုပိုင်းမှာတွေ့တတ်ပါတယ်ဒါကိုဘုန်းကြီးတို့ဩဘာတော်ပိဋိပတ်တိဟိုတနေ့တုန်းကဘုန်းကြီးတို့ဝိပဿနာဉာဏ်ညူကြောင်းတွေပြောခဲ့ပါတယ်။ဒါဥရဗျာဉာဏ်အနုပိုင်းမှာရှေ့ပိုင်းမှာ တွေ့တတ်ပါတယ်။အဲ့ဒီအနေနဲ့အဲ့ဒါတွေကြောအောင်မှတယ်နော်။အဲ့ဒါတွေကိုตาရနေရင်လည်းပဲဥရဗျာဉာဏ်ကနေမတိုးတက်ဘူး။ဥရဗျာဉာဏ်အဲ့ဒီခုန ပီတိတွေပတ္တိတွေဒါတွေမตายရမိအောင်ဘယ်လိုကျင့်ရမလဲဆရာသမားတခြားသင်ပေးရမယ်ကိုကိုယ်တိုင်နဲ့ရှုတတ်ရမယ်ရှုရင်းရှုရင်းနဲ့ဒီယုံ nant တဘာဝတွေမှာကတ်သွားပြီဆိုဒီယုံ nant တဘာဝတွေခတ်သွက်သွက်ပေါက်ခတ်သွက်သွက်ပြောက်ဘယ်ဟာကြီးကြီးငကောကတရားပြောင်းတဖောင်းနဲ့တပိနဲ့ထင်တာမဟုတ်ဘူးတဖောင်းတပိနဲ့မှယုံ nant တဘာဝတွေအများကြီးဖြစ်ပြတာမြင်တယ်အများကြီးဖြစ်ပြတယ်လည်းအများကြီးအဲ့ဒါကိုအသိဉာဏ်ကိုလိုက်ပြီးကတ်နိုင်တယ်ဘုန်းကြီးတန်ဆိုခုဆိုရင်တာမန် အဲ့ဒီညာမရောက်ဘူးတဲ့ပုံကုမျိုးဆိုဘာထင်လဲဆိုတတန်နဲ့ပဲထင်တယ်ဘုရားဒီတတန်နဲ့အများကြီးပဲဖြစ်နေဒါမျိုးအတန်အာယုံပဲဖြစ်ဖြစ်အမြင်အာယုံပဲဖြစ်အကြအာယုံဘယ်အာယုံပဲဖြစ်ဖြစ်ပေါ့လေဒါကတတန်နဲ့ထင်တာတော့အများကြီးဖြစ်နေဘုရားဗျာညာနောက်ပိုင်းလောက်ကြာရင်အဲ့ဒါဒီမြင်တယ်ထင်ရှားတယ်အဲ့ဒီလောက်ဒီအထုတ်ရမယ်တဲ့အထုတ်ပြီးတဲ့အခါမှာအဲ့ဒီလိုအထုတ်နေတဲ့ကောဒါယုံ nant တရားတွေပေါ်မှာ ဥရပြညာဖြစ်ပေါ်ဖြစ်ပြဖြစ်ပြပေါ်တယ်ပေါ်ပြောက်နော်ဖြစ်ပြလို့ရှုနေရမှာနော်အဲ့ဒီ၅ပါးလုံးပြည့်စုံအောင်အထောက်ရမယ်တဲ့နော်အဲ့ဒီဥရပြညာနဲ့မပြည့်စုံရင်တော့တဲ့အဲ့ဒီမှာစာပေမှာပြောသွားလေကောင်းတယ်ဒါကတော့အင်္ဂုတ္တထက္ကရာမှာပြောသွားတာပါဘာပြောသွားလဲဆိုဥရပြညာနဲ့မပြည့်စုံရင်ဒီပုဂ္ဂိုလ်ဟာဘုန်းကြီးတို့လောကမှာဆိုပြိကသုံးဝဏိက900တတ်တယ်ဟုတ်လား ဒေယုံသာဝဲတွေရတယ်ဒေါက်တာဝဲတွေရတယ်ဓမ္မကြီးတို့လောကမှာဆိုဆရာတွေအင်ဂျင်နီယာတွေဖြစ်တယ်ဘလောက်ပဲမဲ့ဒီပညာနဲ့တက်မြောက်တယ်ပြောပေမဲ့လို့တဲ့ဥရဗျာညာနဲ့မပြည့်စုံစေတော့သူ့ပညာညာရှိသူပညာညာကောင်းသူလို့ပြောလို့မရဘူးတဲ့အဲ့လိုမှအဲ့တော့ဒီမှာမြတ်စွာဘုရားကရှင်မေဂိယကိုပြောနေတာကဒီ၅ပါးနံပါတ်၁ကပါလေ မိကောင်းဆွေကောင်းဆရာကောင်းရှိရမယ်နံပါတ်2ကသီလနဲ့ပြည့်စုံရမယ်နံပါတ်3ကကိလေသာနည်းတဲ့စကား10မျိုးလွယ်လွယ်ကူရမယ်နောက်ကိုစိတ်ဆွမ်းအားတွေပြည့်စုံရမယ်နံပါတ်5ကကြတော့ယုံ nant တရားတွေခတ်သက်သက်ပေါ့ခတ်သက်သက်ပြောက်တဲ့ဥရဗျာညာနဲ့ပြည့်စုံရမယ်အဲ့ဒီလိုပြည့်စုံမှသာလျှင်ကိလေသာတွေကလည်းလွတ်မြောက်နိုင်တယ်အဲ့တော့ဒီမှာ အရှင်ဘုရားမေရှင်မေကြီးရအိမ်မှာစိတ်ပြတ်သွားဒီငါးပါးလုံးရဖို့မလွယ်ဘူးဘုရားအဲ့မှာမြတ်စွာဘုရားဗာမိတ်လဲရှစ်သားမေကြီးရတဲ့အဲ့ဒီငါးပါးထဲမှာတဲ့မိတ်ဆွေကောင်းဆရာကောင်းကိုရအောင်ရှာရမယ်မိတ်ဆွေကောင်းဆရာကောင်းနဲ့တွေ့ရင်တီလာပြည့်စုံမှုလွယ်တယ်တီလာပြည့်စုံ နိုင်တယ်မိတ်ဆွေကောင်းဆရာကောင်းရရင်ခုနကဒီဆုံးမတဲ့စကားတွေကိလေသာနည်းတဲ့စကား 10မျိုးလိုလကူကြားနာမယ်ရနိုင်တယ်အဲ့ဒါမေးဆွေကောင်းဆရာကောင်းအဓိကကြားတယ်ဒီတော့မှာမေးဆွေကောင်းရမယ်ဆိုရင်ကိုယ်စိတ်အားကိုယ်အားတွေလည်းထက်တန်လာမယ်စိတ်အားတွေလည်းထက်တန်လာမယ်မေးဒီဆရာကောင်းကအဲ့ဒါကိုညွန်ပြနေတယ်စိတ်ဓာတ်တွေကျသွားပြီဆိုရင်လည်းညွန်ပေးရမယ်ဟာခန္ဓာကောလည်းဇွဲတွေရော့ကျသွားပြီဆရာညွန်ပေးနေရတယ်ဒါကြောင့်ဆရာကောင်းကအရေးကြီးတယ်ဆိုဒီတော့ကဒါကိုပြောသွား ဆရာကောင်းရရင်ခုနဥဒပြညာဖြစ်အောင်ပဲကျင့်နိုင်တယ်အဲ့တော့ဒီမှာ main ကဘာလဲဆိုမှတ်လားနော်ဆရာကောင်းကအဓိကပဲဒါကြောင့်ဘုန်းကြီးတို့ခေါင်းစည်းမှာဆရာဟုတ်လားမိတ်ဆွေကောင်းတာအဓိကဆိုဘုန်းကြီးခေါင်းစည်းလေးပေးတာအဲ့ဒါအဓိကပဲဒီ၅မျိုးထဲမှာနော်ဒီ၅မျိုးနဲ့ပြည့်စုံရင်သူကကိလေသာလွတ်မြောက်နိုင်တာဟုတ်ဒီ၅မျိုးထဲမှာဟာရှင်ပြဒီ၅မျိုးပြည့်စုံဖို့မလွယ်ပါဘူးဆိုရှင်မေကိယပြောလိုက်ဟာဒီ၅မျိုးပြည့်စုံစရာမလိုဘူးတဲ့ ဒီထဲမှာဆရာကောင်းမိတ်ဆွေကောင်းကိုရအောင်ရှာလဲမကြီးရတဲ့ဆရာကောင်းမိတ်ဆွေကောင်းရသွားလို့ရှိရင်ဟုတ်လားဆရာကောင်းဆရာညွှန်မယ်လေအဲသီလပြည့်စုံဘယ်လိုနေဘယ်လိုပြောအဲအရာသီလပြည့်စုံသွားပြီနော်မြို့ကနေဆုံးမစကားတွေပြောမယ်လေဒီဟာဒီစကားတွေမပြောရဘူးဒီစကားတွေပဲပြောရမယ်သူကလည်းဆုံးမစကားတွေတရားနီးလန်းနေနဲ့ညွှန်ပေးမယ်ဟောပေးမယ်ဒါကိလေသာနေတဲ့စကားတွေပဲ နောက်ပြီးတော့လုံလဝိရိယတွေနည်းလာပြီကိုယ်ကလည်းလုံလဝိရိယနည်းလာပြီခေါင်းကလည်းညှို့ကြခန္ဓာကလည်းညှို့ကြအဲဒီမှာကိုယ်အားတွေထက်သန်အောင်ဘယ်လိုမှဘယ်လိုမှပြောပြရတော့စိတ်အားတွေထက်သန်အောင်စိတ်အားထက်သန်တဲ့အားတွေသင်ပေးရတော့အားပေးရတော့တခါကျခုနကဝိပဿနာဉာဏ်တွေပေါ့စဉ်စဉ်ပေါ့ခုနကဘုန်းကြီးပြောခဲ့တယ်အဲ့ဒါမှတ်ထားနော်ဘယ်ဆရာကြီးသွားအထုအထုဘုန်းကြီးအဲ့ဒါအကြံဉာဏ်ပေးချင်တာကိုကဝိပဿနာအထုပ်ပြီးဆိုအဲ့တော့အထုပ်ပါရဲ့ ဘယ်နှနာရီထိုင်နေဘယ်လောက်အချိန်ကြာကြာထိုင်နေပြောတယ်ဘာညာနေဖြစ်ပြီလဲဒါရေးကြည့်တယ်ထိုင်ရင်းနဲ့ဘုန်းကြီးတို့အသိဉာဏ်ဖြစ်တာကိုပို့လို့ခြင်းတယ်ခုနဉာဏ်စင်းနဲ့ဆင်းဆင်းရှိတယ်အနည်းဆုံးဥရပြညာလောက်ဖြစ်မှဘုန်းကြီးတို့ကဒီကိလေသာလွတ်မြောက်ဖို့ဆက်သွားလို့ရမှာ အောက်ဉာဏ်นี่ပြီးဆုံးကိုအထုတ်တရမယ်အထုတ်အောင် သင်ပေးနိုင်တဲ့ဆရာမျိုးလည်းဖြစ်ရမယ်အဲ့ဒါဆိုရင်တော့ဘုန်းကြီးတို့ကိုဘဝအတွက် ဒါဒီတရားရဖို့ခွင့်လန်းနဲ့ခွင့်လန်းအများကြီးရှိတာပေါ့ဗျာဒါကြောင့်မမှတ်ထားမယ်အဲတော့နောက်၄ပါးကိုဒီမှာဆရာကောင်းရမိတ်ဆွေကောင်းဆရာကောင်းရရင်နောက်၄ပါးလွယ်လွယ်ကူရမှာပဲเนาะအဲ့ဒီ၅ပါးနဲ့ပြီးဆုံးတဲ့ပုဂ္ဂိုလ်ဟာတဲ့အဲ့မှာဆက်ပြောတယ်မြတ်စွာဘုရားကြည်လိုက်เนาะနော်လောဘတွေပယ်ဖို့နော်စိတ်ထဲမှာတစ်ခါတစ်ခါကြရှုမှတ်ရင်ရှုမှတ်ရင်ခန္ဓာကိုယ်ရဲ့ ယုံ nant တရားတွေဖြစ်ပျက်ကိုရှုရင်းရှုရင်းနဲ့ဘာတွေဝင်လာတာလဲလောဘပေါ့သားလေးပေါ်တရိယာမယ်သမီးပေါ်တရိယာမယ်ကိုနှစ်သက်မြန်တို့ပေါ်ကတရိယာမယ်သို့မဟုတ်ပစ္စည်းပေါ်မှာဟောငါပစ္စည်းတွေစိတ်မချလို့ဒီပစ္စည်းပေါ်ပြန်ပြီးတော့ကြောင်းကြများတရိယာနဲ့ဘုန်းကြီးလည်းမထူပါဘူးဗျာကြောင်းတွေများတော့ကြောင်းတွေကံတွေတရိယာပေါ့ဒကာဓမ္မတွေတရိယာဒါမျိုးတွေပေါ့အဲ့ဒီလိုတဝူးတယောက်ပေါ်မှာနှစ်သက်သဘောကြပစ္စည်းပေါ်မှာနှစ်သက်သဘောကြတရိယာ သက်ရှိပုံမှာနှစ်သက်သဘောကြတရိယာခွေးမွေးတော့ခွေးတရိယာကြောင်မွေးတော့ကြောင်တရိယာဘယ်ဟာမှတော့မကင်းဘူးဗျကြောင်ရှိနေကြောင်တရိယာနေတာမလွယ်မှတော့မလွယ်ဘူးဒါကလောဘတွေပဲဒီလောဘတွေပယ်နိုင်ဖို့အတွက်ပါလဲဆိုတော့ဒါတော့သက်ရှိအတွက်ပြောပါတယ်အတုပ10ပါးပေါ့နော်အတုပ10ပါးအတုပ10ပါးဆို17ပါးပေါ့ဗျာသူကအိမ်မှာရေးတာအတုပ10ပါးမို့17ပါးအိမ်မှာလည်းရိုက်တာဘုန်းကြီးတို့ရိုက်တာတွဲသွားတယ် အတုပ7ပါးနော်အတုပ10မျိုးရယ်နောက်ကကာယကတာတတိရယ်ဆို7ပါးပေါ့နော်အဲ့ဒါ7ပြင်ရအောင်မယ်အဲ့7လို့ရေးတာ နောက်ကအတုပကဘုန်းကြီးတို့သင်ညုံမှာ10ပါးပြတယ်ပြီးတော့နုဒတိ10ပါးထဲမှာကာယကတာတတိပါတယ်ကာယကတာတတိဆိုတခြားမဟုတ်ဘုန်းကြီးတို့ပြောခဲ့ပြီနော် ခန္ဓာကိုယ်သက်ရှိထင်ရှားခန္ဓာရှိတဲ့ခန္ဓာကိုယ်ရုပ်32ပုံပုံရှုမယ်သုံးဖို့ဒါရကံ ခန္ဓာကိုယ်ကြီးမှာအပေါက်၉ပေါက်ရှိတယ်ဒီကောက်အပေါက်၉ပေါက်ကကြွကြလာတယ်ထွက်လာတယ်ဆင်ញင်မယ်ဒါအတုပပဲဒါအသက်ရှိအတုပခေါ်တယ်နော်အတုပဆယ်ဆယ်ပါးကျတော့တက်မဲ့အတုပနော်တည်သွားတယ်ကြာ ရှင်တေအတုပပေါ့တေအတုပကျတော့နောက်ကပြောခဲ့ပြီခွန်ကြီးတို့ကာနုပဒနာပိုင်းတော့သင်ညိုတို့ဝိသုရိမက10ပါးပြပါတယ်ခွန်ကြီးတို့ မဟာသတိပဋ္ဌာန်တုတ်မှာကြဘုရားကကိုမျိုးပြတယ်အဲ့တော့ခွဲခြားပြောခဲ့ပါတယ်အဲတကူတူးတယောက်ပေါ်မှာခုနကတက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်ပေါ့နော်လောဘတွေဝင်လာပြီးတွေ့တာတွေမြတ်နိုးတာတွေတတိယတွေဝင်လာပြီးဆိုဒါတွေပယ်ဖို့အတွက်ဒီအတုပ7ပါးကိုရှုပါနော်နောက်က7ပါးကိုဖော်ပြရှိရ7ပါးဖြစ်နေဘုန်းကြီးတို့ရိုက်တာတွေ့တော့နောက်ပြီးတော့တခါတခါကျတော့ဒီ စိတ်ပြက်တာတွေစိတ်ညစ်တာတွေစိတ်ဆိုးတာတွေပေါ်တယ်နော်အဲ့ဒါမှတ်တာနော်လိုချင်မှုနဲ့လောပြန်ရင်လည်းပဲဒါလောပါပဲလိုချင်မှုနဲ့လည်းမလောအောင်တရားလိုချင်မှုနဲ့လောတဲ့ကမရပြန်တဲ့ဒေါသဖြစ်တတ်တယ်တေဥတယောက်ပေါ်မှာဒေါသဖြစ်တာတွေရှိတယ်ကြံတဲ့သက်ရှိသက်မဲ့အရာဝတ္ထုပေါ်မှာဒေါသဖြစ်တာတွေရှိတယ်သက်ရှိပေါ်မှာဒေါသတွေဖြစ်လာပြီဆိုရင်မေတ္တာတရားကိုရှုရမယ်နော်နော်ဖြစ်ပြရှုရင်လည်းခန္ဓာက လောဘတွေဝင်လာရင်လောဘတွေပယ်ဖို့အတွက်အတုပါရှုဖြစ်ပျက်ကိုရှုရင်းနဲ့ဥရဗျာညာမှာယုံ nant တရားတွေပေါ်ပြီးရောပေါ်ပြီးပြောရှင်းရင်းရှင်းနဲ့ဒေါသတရားဝင်ဒေါသတွေပယ်ဖို့အတွက်မေတ္တာတရားပြောင်းရှုခိုင်းတာဗျလောဘတွေပြောက်သွားမှငုတ်ကမ္မထံပြန်သွားပေါ့ဖြစ်ပျက်ကမ္မထံနော်ဒါကြောင့်မို့ဘုရားဆရာတို့ရဖြစ်ပျက်ရှုခိုင်းတာဒီညာကိုကြည့်ရှုခိုင်းတာယုံ nant တရားတွေဖြစ်ပျက်ကိုရှုရင်ရှုနဲ့လောဘစိတ်တွေဝင်လာလောဘရှုဒီလောဘကိုပျောက်သွားအောင်ရှုရမယ်ပျောက်သွားအတုပါရှုပေါ့ ပြီးတော့မှပျောက်သွားပြီဆိုဖြစ်ပြကမ္မထံပြန်ရှုပေါ့ဒါကဖြစ်ပြဖြစ်ပြနဲ့ဒီယုံနံတရားတွေဥဒ္ဒပြညံပေါ့ဗျာဒါလေးတွေပေါ်ပြီးပျောက်ဖြစ်ပြီးပြရှုရင်းရှုရင်းနဲ့ဒေါသတွေကဝင်လာဒေါသတွေကိုပြပျောက်ဖို့အတွက်မေတ္တာတရားပွားပေါ့မေတ္တာတရားတွေပွားလို့ဒေါသပြေပျောက်သွားရင်တော့ယုံနံတရားတွေဖြစ်ပြကိုပြန်ရှုပေါ့အဲအဲ့ဒီလိုရှုရင်းရှုရင်းနဲ့ဒါကမကောင်းတဲ့အတွေးတွေဝင်လာတယ်ကာမဝိတ္တပြာဝရဝိတ္တဝိညာဝိတ္တ ဒီမကောင်းတဲ့အတွေးတွေဝင်လာဒီမကောင်းတဲ့အတွေးတွေရပ်သွားဖို့ဖြတ်တောက်ဖို့အာနာပါနဝင်လေထွက်လေကိုရှုမှတ်ရအောင်အဲ့ဒါမှတ်တာနော်ဒီကမ္မဋ္ဌာန်းကိုဆွဲမြဲမြဲလုပ်ရမယ်လို့မဆိုဒီပြဿနာတွေတက်လာရင်ဘယ်လိုပြောင်းရှုရမလဲဒါကိုဘုရားမိန်တာကာမအတွေးတွေပေါ်လာမယ်ဟုတ်လားအပျော်အာရုံတွေးတွေပေါ်မယ်မကျေနပ်စရာအတွေးတွေပေါ်မယ်ညင်နှိမ့်ဆက်ညင်စရာအတွေးတွေပေါ်မယ်ဒီအတွေးတွေကြပျောက်သွားဖို့အတွက်အာနာပါနသတိကိုရှုမှတ်ဒါကိုပြောတယ် အောက်ဆက်ကြည့်မယ်နော်အောက်ကိုဆက်ဆွဲမယ်အဲ့ဒီအတွေးတွေပေါ်ပြောက်ဖို့အတွက်အနာဘာနာရှုမှနောက်တစ်မျက်နှာနောက်တစ်မျက်နှာကစာမျက်နှာနှစ်သုံးပေါ့ဗျာသုံးကြည့်လိုက်မာမာမာနာတွေပယ်ပြောက်ဖို့အတွက်အနေဆတင်ညာကိုရဒါဝိပဿနာရှုခိုင်းတာလေနော်အနေဆဟိုမြော်ဝိပဿနာရှုရမယ်မာမာနာကိုပယ်ဖြောက်ဖို့အတွက်အနေဆတင်ညာခုနယုံ nant တရားတွေကို အနေဆမြောင်ရှုဖြစ်ပြမြောင်ရှုအနေဆမြင်ရင်အနေဆမြောင်ရှုရမယ်အနေဆမြင်ရင်မာမနာกว่าတော့ဒါကြောင့်မို့ဒီမိုးကုတ်ဆရာတို့ကြီးအသေးလေးလည်းမြောင်ကြီးအသေးကြီးလည်းမြောင်ကြီးဆိုအသေးလေးမြင်နေဆိုယုံနာတဘာဝတွေပေါ်ပြီးပြောက်ဖြစ်ဖြစ်ပြမြောင်ကြီးရင်ဒါအသေးလေးပေါ့အသေးကြီးဆိုတာကတေသွားတဲ့ယုံနာတဘာဝတေသွားပြီးနောက်ဆုံးတေသွားတာလည်းမြောင်ကြီးရတယ်အသေးလေးပဲမြင်မြင်အသေးကြီး ပဲမြင်မြင်မြင်အောင်ကြည့်နိုင်တော့ဒါကတော့ဒီမာနကွာတော့ဗောဗျာဒါကိုဘုန်းကြီးတို့မြင်အောင်မကြည့်နိုင်တော့မကွာဘူးပေါ့ဒါလေးလည်းမှတ်ထားမယ်နော်အဲတော့အသေးလေးပဲဖြစ်ဖြစ်အသေးကြီးပဲဖြစ်ဖြစ်မြင်အောင်ကြည့်ပါလို့ဒါပြောချင်တယ်အဲတော့ဒီမှာဗာပြောလဲဆိုတော့ဟို6နိုင်တော့ထိုးနေအနေနဲ့ဒီလောက်နဲ့တင်တယ်နော်ဗာပြီးတော့တနေ့ကုန်ပင်ပန်းထားလို့ ဒါတော့ဝိပဿနာရှုနည်းတွေပြောရတော့မှသူပြောရင်အဲ့ဒီရှုရင်ရှုရင်နဲ့ဝိပဿနာရှုနည်းပေါ့ဝိပဿနာရှုတဲ့ကဖြစ်ပြမြောင်ရှုအနေစာမြောင်ရှုရင် မာနကွာမယ်ဒုက္ခမြောင်ရှုရင်လောဘကွာမယ်အနတ္တမြောင်ရှုရင်ဒိဋ္ဌိကွာမယ်ဒါလိုမျိုးလေးတွေဖရာဟောတာနော်အဲ့ဒါတွေကြတော့ဆက်တက်ပြောရမှာဆိုနောက်ရနောက်တစ်ပတ်မှာဆက်ပြောမယ်နော်ဒီကနေ့ဟောပြောဆိုဆုံးပါတယ်တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မညာဖုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။